ဒီ2021ခုနှစ်ဇန်နဝါရီလ15ရက်တောက်ကြနေ့ထေရဝါဒဓမ္မကမ္မထာလမ်းစဉ်ပိုင်း88ညနေ9နာရီချိန်တင်တော့ပို့ချချက်ဘုန်းကြီးတို့ဓမ္မနုပါဒနာပိုင်းသဘောတရားရေးရာပိုင်းတွေပြောနေပါတယ်ခုသဘောတရားရေးပိုင်းမှာလဲဘုဇင်တွေပြောနေပါဘုဇင်တွေကတော့ ဤကဏီမှာပဲအကုန်လုံးဟောပြီးမှာပဲဒီပုစင်တွေကိုတကယ်လက်တွေ့ပိုင်းမှာဘယ်လိုကျင့်ရမလဲဘယ်လိုညီမျှအောင်လုပ်ရမလဲဆိုပြောမယ်နော်ခုတော့တစ်ခုချင်းတစ်ခုချင်းအကြောင်းအရာတွေကိုဘုန်းကြီးတို့ပြောနေပါတယ်တစ်ခုချင်းတစ်ခုချင်းအကြောင်းအရာပြောတဲ့ထဲမှာဘုန်းကြီးတို့ဒီပတ်ဘာပြောမလဲဆိုပညာဖြစ်ကြောင်းတရားဆိုအဲ့ဒီမှတ်စုလေးနဲ့ပေးထားတော့ဗောနော်အဲ့ဒီမှတ်စုလေးလည်းကြည့်လို့ရတယ်ပညာဖြစ်ကြောင်းတရား9ပါး ဘုရားရှင်ကတော့သူရဲ့ဒီဘုဇင်ကျင့်သုံးမှုကတော့ကိုယ်တဏ္ဍမှာဘယ်ဘုဇင်မဖြစ်တတိတံဘုဇင်မဖြစ်ဖြစ်ပညာတံဘုဇင်မဖြစ်ဖြစ်ရှိမရှိဖြစ်မဖြစ်ဆင်ញံရမယ်ကိုပညာတံဘုဇင်ဆိုတော့ပညာတံဘုဇင်ဖြစ်နေလဲဖြစ်တယ်လို့ညာနဲ့သိအောင်ရှုပညာတံဘုဇင်မဖြစ်ရင်လည်းမဖြစ်သေးဘူးလို့ညာနဲ့သိအောင်ရှုရမယ် မဖြစ်သေးတဲ့တန်ဖို့စဉ်ဘာကြောင့်ဖြစ်တယ်လဲဆိုယောနိတော်မနိကတော့ဆင်ញံနှလုံးသွင်းတတ်လို့ဖြစ်တာအဲ့ဒီတန်ဖို့စဉ်ဖြစ်ခြင်းရဲ့အကြောင်းယောနိတော်မနိကတော့ကိုလည်းရှုရမယ်ဒီတန်ဖို့စဉ်ဟာဘယ်တော့မှပြည့်ပြည့်စုံဖြစ်တယ်လဲဆိုရင်အရတမေရမှာပေါ့ဗျာဒါတော့အဲ့ရောက်မှပြည့်ပြည့်စုံဖြစ်ကြရင်တော့နောက်ထပ်ပွားစရာမရှိတော့အဲ့ဒါတော့ခွင်တို့ သုတမြညာစေတမြညာနဲ့ဆင်ញနှလုံးသွင်းရမှာပဲ။ဘာဖြစ်လို့ကိုကအရဒမမှာမရသေးတာဘူး။အဲလိုဆင်ញနှလုံးသွင်းနိုင်မှာဒါကတော့ဖရာတရားဟောတဲ့နည်းပေါ့။ပြီးတော့မှထကရာဆရာကြီးကနေပြီးတော့ထပ်ဖွင့်ပြတယ်ပေါ့နော်။ပညာဖြစ်ကြောင်းတရားခုနဖရာဟောတယ်လို့လေတော့ကျင့်လို့ရပါတယ်။နောက်ပညာဖြစ်အောင်မလုပ်ရမလဲကိုယ်တဏ္ဍာမှာဒီမှာတော့ဘုန်းကြီးတို့ပညာဖြစ်ကြောင်းတရားခုနှစ်ပါးပေါ့နော်။ ခန္ဓာနာဓာတ်စသည်တို့ကိုပညာရှိတာဖမမေးမြန်းခြင်းဟုတ်လားခန္ဓာဘယ်နှပါးရှိလဲဘယ်ခန္ဓာတွေကခန္ဓာနှမျိုးရှိတော့ရိုးရိုးခန္ဓာနဲ့ပိစုပါရဏခန္ဓာဆွဲလန်းနေတော့ဥပါဒဏခန္ဓာ၅ပါးဒီနှမျိုးရှိတယ်ဒါတွေကိုကိုပြပြသိရမယ်ဘယ်လိုခန္ဓာမျိုးတွေကတရားရှိဘယ်လိုခန္ဓာမျိုးတွေကဘုန်းကြီးတို့ တဲ့ဝိပဿနာရှုရမလဲဒါတွေသိထားမှုအာယနာရှုမှတ်တဲ့ဒီအာယနာဘယ်နှပါရှိတယ်လဲဘယ်လိုရှုရမလဲဒါရှင်ဘက်ကပြောပြီးသွားရင်နော် နောက်ဓာတ်ခုရှင်ပေါ်နေနေတင်လာပညာဖြစ်ကြောင်းတရား9ပါးဓာတ်စသည်တို့ကိုပညာရှိထံအဲဒီမှာရပြီရပြီအပေါ်ရောက်သွားတယ်အပေါ်ရောက်သွားတယ်အဲအပေါ်တင်လာအပေါ်မှာပညာဖြစ်ကြောင်းတရား9ပါးอืม ဟုတ်တယ်အဲ့ဒါခန္ဓာအနာဓာတ်စာတွေတို့ဒါတွေကိုကိုယ်ကလေ့လာထားမယ်လေ့လာထားရင်ခန္ဓာအကြောင်းဓာတ်အကြောင်းအာရဏအကြောင်း နားလည်းသဘောပေါက်တာပေါ့ဒါဉာဏ်ဖြစ်သွားတာပဲဒါဝိပဿနာရှုတဲ့အပိုင်းကိုဦးစားပေးပြောနေတဲ့ဉာဏ်ဖြစ်ကြောင်းတရားပေါ့ဗျာနောက်ကိုယ်ရင်းကိုယ်ပါနဲ့ရှောဝိတုမြစင်ကြယ်တန်ရှင်းရမယ်အသိဉာဏ်ဖြစ်ခြင်းနော်မှတ်တာဓမ္မကြီးတို့တရားကြီးတို့ သားလေးတွေမိလေးတွေမြေလေးတွေရှိရင်သူတို့ဉာဏ်ပညာထက်မြက်စေခြင်းသူတို့တတ်တတ်ရနေတော့နေခြင်းပေးရမယ်သူတို့နေတဲ့နေရာအိတ်တဲ့နေရာတန်တန်ရှင်တတ်တတ်ရရမြင်လာတဲ့ပြန်နဲ့တန့်ရှင်းနေစိတ်ကကြည်လင်တာစိတ်ကြည်လင်နေဉာဏ်ထက်မြက်တာပဲဒါကြောင့်ခန္ဓာကိုယ်တွင်တန့်ရှင်းရမယ်လို့ခန္ဓာကိုယ်ပြင်ပတန့်ရှင်းရမယ်အဲ့ဒါဆိုဉာဏ်ပညာထက်မြက်တယ်ဉာဏ်ပညာဖြစ်စေတယ် ဒါတော့ဘုန်းကြီးတို့ရှင်ဘက်ကပြောပြီးဒီကြောင်နောက်တစ်ခုကတော့ဗာလဲဆိုပညာဖြစ်ကြောင်းတရားကတရားနဲ့ပညာအိန္ဒိယထက်မြက်ကြောင်းပြောခဲ့ပါတယ်အိန္ဒိယထက်မြက်ကြောင်းတရားတွေမှာတတ္တာနဲ့ပညာဝိရိယနဲ့တမာရီတရားတွေကလွန်းနေလည်းမရအောင်လိုးနေလည်းမရအောင်အဲ့ဒါတွေကိုညီမျှတောင်းတော့ညီမျှမှဉာဏ်ပညာဖြစ်တယ်တတ္တာနဲ့ပညာဝိရိယနဲ့တမာရီပေါ့ တတိယတော့ပိုးတယ်လို့လည်းမရှိဘူးပေါ့နော်တတိယနဲ့ညီမျှအောင်လုပ်ပေးရအဲ့ဒီကြမှာဝိပဿနာအထုတ်တဲ့ပုဂ္ဂိုလ်ကလည်းဝိပဿနာဉာဏ်နဲ့ဖြစ်မယ်ဇံပိုင်းသွားတဲ့ပုဂ္ဂိုလ်လည်းဇံပညာတွေရနိုင်တာပေါ့ဒီလိုမှာတော့ရှေ့ရှေ့ကဆရာတော်ကြီးတွေတုံထားတဲ့အတုံတုံလေးနဲ့ရေးထားပါတယ်ဒါလည်းထကရာလာတဲ့စကားတွေပဲဘုန်းကြီးတို့ပြန်ပြီးတော့ပြောကြတာပါပဲထကရာလာတဲ့အားတွေကိုဒီရှင်မြတ် ဒီမှာတော့နှုတ်ထုတ်ကြပေါ့ဆရာတော်ကြီးကလည်းဒီထဲလာတဲ့ထဲလာလာတဲ့စကားပဲပြန်ပြောကြတော့တတ္တာလွန်နေကွန့်နေပညာလွန်ဆုံနေသူကတတ္တာနဲ့ပညာသူကညီမျှတရားပါတဲ့ပညာမျိုးဖြစ်မယ်ပညာပါတဲ့တတ္တာမျိုးဖြစ်မယ်တတ္တာလွန်ခဲ့ပြီပညာမပါနေနဲ့ဘာပြောပြောယုံလိုက်တာပေါ့နော်ဘုန်းကြီးတို့နိုင်ငံမှာဆိုပို့ဆိုးတယ် ဒီမာကမှစဉ်းစားဝေဖန်ကြသေးတယ်အဲ့ဒါကိုလည်းဘုန်းကြီးတို့မဖြစ်စေချင်ဘူးမာပြီမာဆိုဘာသာရေးနဲ့ဖြစ်ဖြစ်ခိုင်ကနာဖြစ်ဖြစ်ပေရင်စေကွာဒါရင်းနဲ့ဖြစ်ဖြစ်ပြောလိုက်ယုံလဲသူကများတယ်ဒါကြောင့်သူကဘာသာရေးတို့ဒီဟာတွေနဲ့ဘေးအင်းစေဝါတို့အဲ့လိုနဲ့စေဝါလှုပ်ရှားတဲ့ပုဂ္ဂိုလ်အဲ့လိုလှုပ်ရှားပုဂ္ဂိုလ်ကကြီးပွားချမ်းသာစေဝါဖြစ်နေကြတာ အဲ့တော့အဲ့ဒါတွေကပါလေယုံကြည်မှုလွန်ကဲတဲ့သဘောပဲနော်ယုံကြည်မှုလွန်ကဲရင် အများကြီးပေါ့လေယုံကြည်မှုလွန်ကဲကြောင့်ပြဿနာတက်တာတယ်ယုံကြည်မှုလည်းလုံလုံးမရောက်ဒါနဲ့ပတ်သက်ပြီးဒီမှာထဂရာကတော့ယုံကြည်မှုလွန်ကဲမှုနဲ့ပတ်သက်ပြီးတော့ဝကလိမထေဝထုကိုထုတ်ပြထားတယ်ပေါ့နော်တတ္တာလွန်ကဲခြင်းကြောင့်ဒီဝကလိမထေကဘုန်းကြီးတို့ပြရလဲထမှာနောက်တော့ တရာဒီမုတ်တဧတရေရတာပါပဲသူကရှင်ဝဂလိလောင်းလျာမထေကဘုရုမုတ်တရမြတ်စွာဘုရားလက်ထက်မှာတရာဒီမုတ်တဧတရေရရရန်ကိုအကြပြီးတော့ကုသိုလ်ပြုပြီးနော်ဧတရေဆုတောင်းခဲ့တော့ဒါကြောင့်မို့ဘုန်းကြီးတို့ဒီဘုရားလက်ထက်မှာတာဝတိမြို့မှာပုံနာတူရဲ့ပုံနာတူဖြစ်ဖြစ်တယ်အဲ့ရနေသာတော်ဝင်ရောက်ဘုရားကိုကြည်ညိုလို့ ဖရာရဲ့ယုံယူပကရတာကြီးညိုတော့ဖရာမျက်နှာတော့ဖူးနေသူကကျဉ်နှံ့တယ်အဲ့ဒီလို ကြီးနေအဲ့တော့အမြန်မပြဖူးနေကျွန်တော်ဘာလို့လဲရဟန်းဝဲရဟန်းဝဲပြီးဖရာနာပဲသူကအမြန်မပြဖရာမျက်နှာတော့ဖူးကြီးညိုနေတာနောက်ပိုင်းတော့ဖရာကအဲ့ဒါတရားမထုတ်ဘဲနဲ့ဒီလိုကြီးညိုနေဘာမှအဓိပ္ပာယ်မရှိဘူးဆိုဖရာနှင်ထုတ်တာ ဂိန္ဒီဝဂတိဣမိနာပုရိကာယနာဒိဋ္ဌိနာဝဂလိတဲ့ဒီအပုတ်ကောင် နော်ဘုရားခန္ဓာကိုယ်ကလည်းအပုတ်ကောင်ပဲသူကအဲ့ဒါကိုပြောသွားတယ်ဘုရားဘုရားကိုယ်တော်လည်းမိန့်တာဒီအပုတ်ကောင်ကြီးကိုဖူးမြင်တဲ့အတွက်တင့်တော်ဘာကြိုးရှိမှလဲယောခောဝဂလိဓမ္မံပတ္တိဝဂလိတဲ့တရားကိုမြင်တဲ့ပုဂ္ဂိုလ်ဟာသောမံပတ္တိငါ့ကိုမြင်လိမ့်မယ်ငါ့ကိုတွေ့ရလိမ့်မယ် တရားမမြင်တော့ဖះမမြင်ဘူးဗျာတရားမြင်မှဖះမြင်တယ်တရားမြင်မှတန်ခါလည်းမြင်တယ်ဒါကိုပြောချင်ပါတယ်အဖေကအဲ့လိုဝဂလီအပြတ်ပြောတာအဲ့တော့အဲ့မှာစိတ်တကြပြီးဝန်နဲ့ပလက်ဖြစ်နေဟောငါတို့ဖေကဖူးခွင့်မရတော့ဘူးဆိုဒီမှာကိစ္စကိုတောင်းထိတ်တက်ပြီးခုံချဖို့ပြင်ဆင်နေချိန်ပေါ့ဖေကနဲ့ဝေယနဲ့တရားဟောပြီးတော့အဲ့မှာဝိပဿနာရှိလို့ယန္တာဖြစ်သွားနောက်ပိုင်း နောက်ဆုံးတော့တတ္တဓိမုဒ္ဒဣတိရေရတော်မူတော့ဒါပါလဲဆိုတရားတရားတွေလွန်ခဲ့တယ်နော်ဘုန်းကြီးတို့ဒီတာမန်တရားတရားလွန်ခဲ့တာလည်းရှိတယ်နောက်ဉာဏ်ဥရပြဉာဏ်တော့ရောက်ရင်လည်းပဲဒီတရားတရားတွေတာလွန်ခဲ့တတ်တယ်အဲ့ဒီချိန်မှာတရားတရားသိကောင်းတာပဲဘာဖြစ်လို့လဲဆိုတရားလေးတွေကအမှတ်စိနာအောင်နဲ့အဲ့ဒီချိန်မှာမှတ်လို့ကောင်းသွားပြီမှတ်စိနာအောင်လည်းမလို့ဒုက္ခဝိနာတွေကြော်လွှားသွားတယ်မှတ်တဲ့ အာဒီဘလောက်မြန်လို့နေဘလောက်များလို့နေသူကမှတ်နိုင်တယ်မှတ်နိုင်တော့မကျင်တတ်တယ်ကျင်တဲ့တရားတရားလည်းထက်တာဟိုကလူချင်းတရားလူချင်းဘုန်းကြီးတို့တွေ့ဘူးပါတယ်ဒီမက်ဆာချူးဆက်သွားပြီဆရာတော်တို့ကနိခန်တို့ဒီနိုင်ငံကအမဲတကဒီနိုင်ငံမဟုတ်ပါသူကဂျာဂျာမနီကလာတဲ့အမဲတကတယောက်အာသူကအဲ့တရားတရားလေးဖြစ်လာတိတ်လူချင်းတော့ခဏခဏလိုက်မိတယ် ကျွန်တော်ဘာလို့ရှိပါလဲဘာလို့ရှိလို့ရှိပါလဲခဏနာမေးလာဆရာတော်ကြီးလည်းမေးဘုန်းကြီးလည်းမေးခဏနာမေးလာသူကပြောစီကျင်တာတခုခုနောက်ဆုံးတော့ဘုန်းကြီးကပြောရလဲခဏခဏလျှောက်ပရမတော့ကိုလိုကလိုပါပဲနောက်ဆုံးမှနောက်ဆုံးရမှာမင်းတူပါဆိုဘလို့မှပြောလို့မရသူကလူချင်းတဲ့စိတ်ကတားပေါ့အဲ့လိုတရားတရားထက်တန်တဲ့ချိန်မှာဒါနဲ့ဘုန်းကြီးကသူကမင်းလည်းကတော့ပဲကွာငါလည်းကတော့ပဲတော့မင်းခေါင်းရိပ်တဲ့ဓာပဲလူပေါ့ဆိုပြီးမှဂျင်းတ်တော့ဆရာတော်ကြီးလည်းအဲ့ဒါလေးလူတယ်ပေါ့ဗျာ ဆိုလိုတာဒီဥရပြညာဘိုင်းလောက်ရောက်သွားရင်အဲ့ဒီမှာလင်းရောက်နေဖြစ်ပိဋိပတ်တိအလင်းရောက်ကိုအလင်းရောက်နေတွေ့ပိဋိပတ်တိဖြစ်ဒုက္ခဥနာတွေကြောအဲ့ချိန်မှာတရားတရားသိကောင်းတာတွေ့ရင်လည်းတိုင်းနဲ့စိတ်သိပေါက်တာအဲ့ဒါမျိုးပြောတာတရားတွေလွန်ကဲတော့အဲ့ချိန်မှာကိုတို့ရမယ်တရားကမေ့သွားတတ်တယ်လွတ်နေတတ်တယ်အဲ့ဒီချိန်မှာဘုန်းကြီးတို့ကသရာနဲ့ပညာညီမြောက်ပြန်လုပ်ပေးရ အဲဒါတရားလွန်ခဲ့တယ်ခုနရှင်ဝက်ကလိပေါ့ဒါတရားလွန်ခဲ့သွားတဲ့ခါကျတော့တမာရီမဖြစ်ဘူးနော်ဒါလွန်ခဲ့တော့ပညာမပါဘူးဗျာပညာမပါတော့ဘာဖြစ်လဲအသိဉာဏ်မဖြစ်ဘူးပေါ့ဗျာခုနဥရပြညာလောက်ဆိုရင်လည်းအဲ့ဒီဉာဏ်ကနေမတက်တော့ဘူးယောဂီတွေအဲ့လိုတွေဖြစ်တတ်တယ်ဒါလွန်လို့ရှိရင်ပညာမပါတော့ပညာမဖြစ်တော့ဒါလည်းမှတ်ထားမယ်နောက်ပညာလွန်ပြီးတော့တရားတရားအားနဲ့နေလေဒီမှာ အများကြီးပြောတော့ပါတယ်ဒီထဲမှာတော့တရားနဲ့ပညာသူအရာတွေဘာတွေပြောသွားလဲတရားလွန်ခဲ့တဲ့ပုဂ္ဂိုလ်ကတရားလွန်ခဲ့ပညာအားနဲ့နေရင်တဲ့မုံဒပတန္တအမားတွေကိုယုံပြီးတတ်တယ်ဘယ်သူကဘာပြောပြောသူကယုံလွယ်တာအဲ့ဒါမျိုးဖြစ်တတ်တယ်နော်ဒါလောကလောကနယ်ပယ်ပဲမှာပါနော် အဲ့ဒါသတိထားမယ်နော်ပညာယုံကြည်မှုတွေလွန်ကဲပညာအားနည်းတယ်သူကဘာပြောပြောယုံလိုက်တာပဲဟာဒီဘုန်းကြီးနာမည်ကြီးတယ်ဒီပုဂ္ဂိုလ်ကဘာအောင်မြင်တယ်ဆိုသူပြောအကုန်ပြောစကားယုံလိုက်တာအဲ့ဒါမျိုးတွေဖြစ်တယ်အလွဲမားတွေယုံမိတတ်တယ်အဲ့ဒါကြောင့်သတိထားမယ်နောက်တစ်ခုကပညာအားကောင်းပြီတရားတရားအားနည်းနေလည်းပဲသူကဒီထဲမှာကြတော့ပညာလုံးရင် တရားလို့ရင်ကိုယ်ပညာလို့ရင်ဆုံးဆိုတာအဲ့လိုမျိုးပေါ့အဲ့ဒါဗာပြောချင်တာလေတရားတရားပညာတရားတရားအာနေပညာတရားတွေအကောင်းလာတဲ့ခါကျသူကဟိုဘာပဲလုပ်လို့သူကတွန့်ဆုတ်နေတာပေါ့လေစဉ်းစားဝေဖန်မှုတွေကများနေတယ်ဥပမာလူတူတယောက်ကလမ်းခင်းတယ်ဗမာပြည်မှာတော့ပေါ်ပါတယ်ဖျားစီရီတဲတယ်စီရီတဲမလို့လူကနာအဲတော့ဘာလဲသူကမလူချင်တော့သူ လမ်းကင်းတော့ဟုတ်ပါဟုတ်ပါဘူးသူပဲစားတောင်းနေတယ်ဘုရားတည်းဘုရားအကြောင်းပြပြီးသူပဲစားတောင်းနေတယ်မလို့ရင်တော့သူကအဲ့လိုမျိုးပဲအပြက်ဘက်ကအဓိကထားစဉ်းစားတယ်ပေါ့အဲ့လိုမျိုးသူကြတော့ဒီမှာဘာပြောသွားလဲဆိုတော့ကေယတိပက္ခဆိုကောက်ကျစ်ဆင်းလဲတယ်ဆိုတဲ့အဓိပ္ပာယ်ကိုဒီမှာစာများစာမအတိအကျဖွင့်တာဘာဖွင့်တာလဲဆိုတော့တရားသူကတရားတရားအာနဲ့ပညာတရားအာကောင်းလာတဲ့ခါကျတော့ ဒါနပိုင်းတွေမှာကြတော့ဘာဟောထားလဲဆိုသူကစေရနာဒါနဝုထုဒါနနှမျိုးရှိတာဟောနော်အဲဒီမှာပေးလူကြောင့်ဖြစ်တဲ့စေရနာ ကိုဒါနလို့ခေါ်တာလူဘဝုထု လူဘဝုထုပစ္စည်းများကိုလည်းဒါနအဲနော်အဲဒီဒါနနှမျိုးစေရနာဒါနနဲ့ဝုထုဒါနနှမျိုးမှာစေနာဒါနအဓိကပဲစေနာဘိကွေပေါ့ကမ္မဝရိုင်းဖရာဒီလိုဟောတာတော့လူတို့ရဲ့စေနာရှိရင် လူပြစ်တယ် နော်လှူပဲဝုထုကလှူလို့တဲ့စေနာရှိမှမြတ်စေတနာရင်းကအဲ့တော့စေတနာဖြစ်နေတာကုသိုလ်ဖြစ်တယ်ဒါနဖြစ်တယ်သူကအဲ့လိုယူဆတာညာအာကောင်းတဲ့ပုဂ္ဂိုလ်ပညာညာအာကောင်းတဲ့ပုဂ္ဂိုလ်ဟောစိတ်ထဲကလှူမယ်ဒါကုသိုလ်ဖြစ်တယ်ဒါမျိုးပေါ့စိတ်ထဲကဆွံ့ကျွမယ်ဒါကုသိုလ်ဖြစ်တယ်သူကအဲ့လိုယူဆတာဒီလားစောက်တည်ကြလဲဟိုကြောင်းသွားဘုန်းကြီးသွားပြီးစောက်တည်ကြမလို့ပေါ့ကိုယ်စိတ်တွေကစောက်တည်တိုင်းမကျူးလွန်ပြီးတာပဲဘာဝနာလဲဒီ တခြားလူမင်းကလောက်ဆံမလို့ပေါ့ဒါလေးတွေကိုညာနဲ့ဆင်ញင်ပြီးတာပဲသစ္စာလေးပါဆိုဘယ်လိုမျိုးသိနေရလဲရုပ်တရားနံတရားဆိုဘာဆိုသိနေရမယ်အထူးအထုတ်ဆံမလို့ပင်မနာပဲရှိတာပဲဆင်ញင်စဉ်းစားနေတာဖြစ်တာပဲအဲ့လို သူကမလောက်ချင်လာတဲ့ခါကျတော့ဟိုရှင်းတော့ကတော့ဆုံတယ်လက်ပတ်တယ်ကောက်ကျစ်တယ်လို့တောင်းတာပေါ့ဗျာ ဥပမာပေးထားတော့ဆေးလွန်တာနဲ့ပေးထားတယ်။တာမန်ယောဂမျိုးကဆေးကုသတာလွယ်တယ်။ဆေးမလို့ဖြစ်တဲ့ယောဂကြအကုရခက်တယ်။အဲ့လိုပဲပညာလွန်ခဲ့တဲ့ပုဂ္ဂိုလ်ကသူကကွန်ပလိန်တွေများတယ်။ကြက်ရတာတွေဝေဘာနာတွေများနေတော့သူ့ကိုလမ်းကြောင်းတက်ပြီးကိုတော်တော်ခက်တယ်။အဲ့ဒါသတိထားကြပါဗျာ။နော်။ဒီတော့ဒီနှစ်ခုကတတ္တနဲ့ပညာက လွန်းနေလည်းမကောင်းလိုးနေလည်းမကောင်းသူတို့နှစ်ခုကညီမြောက်ဖြစ်ရမယ်ညီမြောက်ဖြစ်ဖို့ဆိုတတိလေးလိုတာပေါ့နော်တတိနဲ့ပဲတတ္တနဲ့ပညာညီမြောက်ထိမ့်ပြရတတိကိုမလွတ်တမ်းရှုမှတ်နေရတော့ရှုမှတ်နေရင်ဒါလည်းပြုတ်ကြမတော့ပညာလည်းဆုံးထွက်မတော့ဘူးအဲ့ဒါမျိုးရှုမှတ်ဖို့ရှုမှတ်တာဖို့အရေးကြီးတာပေါ့နော်နောက်တစ်ခုကတော့ဗာလဲဆိုတော့ဝိရိယဝိရိယနဲ့တမာတိ အဲ့ဒီနှစ်ခုကလည်းညီမျှမယ်ဝိရိယလွန်နေလည်းပဲပြန့်တယ်တမာရီလွန်နေလည်းတွန့်တယ်ဆိုပြီးတော့အရင်ကဆရာတော်ကြီးတွေတုံးတော့ပြန့်တယ်ဆိုတော့ကပြန့်လွင့်နေတာပြောစိတ်နဲ့အာယုံမကတ်တာဝိရိယလွန်ကဲနေဒါကြီးအာကျုံမှန်တယ်လို့စိတ်ကဒီအာယုံမကတ်တော့ဘူးတွေးနေတာပဲအတိတ်ကြောင်းရာတွေလည်းတွေးမယ်နာကဖြစ်တဲ့တန်တွေလည်းတွေးတယ်ငါဘယ်တော့မှဘယ်နေရာဘယ်လိုထိုင်ခဲ့တာဘယ်လိုတွေးကြတာအခုတခါမှမတွေးဘူး နောင်ကိုတွေးမှတွေးပါဦးမလားဒီလိုအတိတ်ကိုလည်းလန့်တွေးလိုက်တာပဲနောင်အနာဂတ်လည်းလန့်တွေးနေတာအတွေးတွေလုံးနေတာနော်ဝိရိယလုံးနေအတွေးကလုံးနေပြနေပဲအဲတမာရီလုံးနေတွန့်နေဆိုတွန့်ဆုတ်သွားတယ်ပေါ့ကိုလုပ်ငန်းကိစ္စနေယော့လာတဲ့သဘောပါယော့လာတဲ့သဘောဆိုအိတ်ချင်နိုင်ပြီးတော့ပြင်းကြီးညင်းငွေလာပြင်းကြီးညင်းငွေလာတဲ့အခါကျအိတ်ခင်အိတ်ချင်နိုင်ပြီးတဲ့သဘောပဲအဲလိုမျိုးဖြတ်သွားတယ်တမာရီလုံးခဲ့တဲ့အခါကျရင် ဒါကြီးတဲ့နေတိုင်းနေတိုင်းအထောက်နေရတော့မတိုးတက်ဘူးရတရားလာလဲဒါတရားလာလဲတရားလာလဲဒါဆိုတော့ညှင်းငွေဒါကြောင့်မို့တရားထုတ်တဲ့ကရဝိပဿနာပိုင်းအထုတ်တဲ့ပုဂ္ဂိုလ်လည်းဝိပဿနာဉာဏ်ကြီးဖြစ်အောင်အထုတ်ရတယ်ဓမ္မသူစိတ်ကထက်တာဝိပဿနာဉာဏ်နဲ့မဖြစ်ဘူးဆိုတရားလာလဲဒါတရားလာဒါဆိုဖြည်းဖြည်းနဲ့စင့်ကျင်တာအထုတ်မှုတွေလျော့သွားတတ်တယ်နော်အဲကြောင့်မို့ ဝိရိယလွန်ကဲနေတော့ဝိရိယအတိတ်တွေးနာဂတွေးတွေပေါင်းလိုက်ဒါတွေရောက်လို့ပြီးတော့မှပစ္စုပန်တက်တဲ့အာယုံရှုဓမ္မလေးလွန်လွန်ကဲနေလည်းပဲဝိရိယလေးတင်ပေးပေါ့ဝိရိယလေးလင်ပေးနေဓမ္မလေးနဲ့ဝိရိယညီမျှသွားနိုင်မှာအဲ့လိုလုပ်ရမယ်တတိကတော့ဒီမှာတော့ဧကရာဘလဝတိဟုတတိတမာရီဗရဏတသာနာတ ဒီတမာတိကနှစ်ပိုင်းပေါ့ဗျာဒီဇံပိုင်းမှာကြတော့တမာတိလွန်ခဲ့ခြင်းကြောင့်ပြဿနာမရှိဘူးဗျ။ဘာဖြစ်လို့လဲဆိုတမာတိပဓာဏတသဇံပိုင်းမှာကြတမာတိအဓိကကြလို့ဧကဂရအဓိကကြလို့ဒါလေးမှတ်ထားမယ်နော်။သူကနှစ်ပိုင်းခွဲမှတ်မယ်နော်။နော်ဇံပိုင်းမှာကြတော့ဝိရိယနဲ့တမာတိတမာတိပုံရင်ပေါ့ပြဿနာမရှိဘူး ဝိပဿနာပိုင်းမှာကြတော့တတ္တာနဲ့ပညာပညာကပိုရင်ပိုပြဿနာဖြစ်သူကဉာဏ်ဖြစ်အောင်အာထုတ်တာတတ္တာနဲ့ပညာတရားတရားအာကောင်းနေဉာဏ်ကလိုက်မမီဆိုဘာညာမှမဖြစ်ဘူးအဲ့မှာပညာလွန်ခဲ့ကြောင်ပြဿနာဖြစ်ဘူးဒီနှစ်ပိုင်းမှတ်တာဒီဟာကအသေးတော့မှတ်လို့မရဘူးပေါ့ဗျာရေပုံရပြောတာနော်အဲ့ဒါတတ္တာနဲ့ပညာညီမြရမယ်ဒါပေမဲ့ဝိပဿနာဘိုင်းနေပါလိမ့်ကြပညာဉာဏ်လွန်ကဲလို့လည်းပြဿနာမရှိဘူး နောက်သမထပိုင်းမှာရောဝိရိယနဲ့တမာရီတမာရီလွန်ခဲ့ကြရောပြဿနာမရှိဘူး။ဘာဖြစ်လို့လဲတမာရီဗราဏဆိုပြီးတော့ဇံပိုင်းမှာတမာရီကအဓိကကြာနေလို့ဒါပြောတာ။ဘုရားရှင်ကအဲ့မှာလဲမိတ်မှာလဲတမာရီဘေခွေပါဝေတာတမာရီတော့ဘေခွေဘေခုယထာဘုဒ္ဓံပဇာနာတိဒါတော့တမာရီရတော့ရကိုရမယ်ရပြီးမှ ရှေ့သွားလို့ရပါတယ်။တမာရီမရမယ်လည်းမလွယ်ဘူး။နော် ဒီမှာလည်းပြောအောင်မယ်များသောအားဖြင့်ဒီတရားနဲ့ပညာတဲ့ဝိရိယနဲ့တမာတိမှာလေဝိရိယလွန်လာတဲ့ဝိရိယလိုလို့တင်ပေးရတာများပါဗျာတော်တော်များများယောဂီတွေအများကြီးနော်ဝိရိယလွန်သွားလို့ပြင်ပေးရတာတဲ့ပါလေဝိရိယလျှော့လို့ပေါ့လို့ပြင်ပေးရတာများပါဝိရိယလျှော့လာပါဗျာခါညိုခေါင်းကငိုက်ဒါမျိုးတွေများပါနော်အဲတော့ ဆင်ញင်ခုနပညာကြတော့ဆင်ញင်မှုဆင်ញင်မှုတွေလုပ်တဲ့ပုံကိုမဆင်ញင်ဖို့နော်ဒီအာယုံလေးကိုမှတ်သိရုံပဲဟုတ်အဲဒီလိုတခါများသောအပြင်တော့သူကတရားမှတ်တယ်မှတ်တယ်လို့ဆင်စူးစမ်းဆင်ញင်နေတာများတယ်အဲ့ဒါမျိုးမလုပ်ရပါဘူးလုပ်လို့ရင်တရားမတက်ဘူးပေါ့ဒီမှာတော့ခွန်ကြီးတို့ဝိရိယလွန်ကဲမှုနဲ့ပတ်သက်ပြီးတော့ဒီတုတ်တုတ်ရှိတာပေါ့နော်ဒီတုတ်မှာတော့ဒါဘုရား ဟောသွားတဲ့တုံလေးပါ။ဟိုရင်လေးအရင်ကလည်းပြောဥပါတယ်တခါလေးလေးကြားရင်တော့ဒီတရားစခန်းလေးပါကြာသူတိတပြောလာရှိတော့ခုလည်းထပ်ပြောပါဒါဝိရိယလွန်ကဲခြင်းကြောင့်ကိုဖြစ်လာတဲ့ရဟန်းတစ်ပါးအကြောင်းပေါ့။အဲ့ဒါတော့ဘုန်းကြီးတို့သောနာမထေလို့ခေါ်ပါ သူ့ကိုဒီမှာသတိပဋ္ဌာန်တုတ်ထက်ကလာလေးလည်းပါပါသူကလူဘောင်ကတိတ်တိမ်မွေ့တာနှုညံ့တာ နော်သိဝဲနုညံတော့ဘာဖြစ်လဲဆိုတော့ခြေဘွားတော့အမွှေးနုလေးတွေပေါက်တယ်လို့ဒီလိုဆိုတာဟုတ်အိမ်မောဒမှာအိမ်မှာနုနုညံ့ညံ့ခေါ်စောတွေနဲ့ခင်းထားတာတမီးတနေ့ရောက်တော့ဟိုသူကလည်းကျွတ်ချင်ပါရမီလည်းရှိနေတော့ဘုရားထံသွားတရားနာတရားနိုင်နိုင်တဲ့တတ္တဝါတွေအိုနာသိဆင်းရဲတွေကနော် ဆင်းရဲတွေဟာစိတ်ထဲမှာတကယ်မြင်လာတယ်ဒီဆင်းရဲတဲ့သဘောတွေဆင်းရဲတဲ့ဒုက္ခတွေတရားနိုင်တယ်အဲ့ဒါနဲ့သူတတိစည်းစိမ်ချမ်းသာအကုန်စွန့်ပြီးရမ်းပြူတာပေါ့နော်ပါမီမရှိရင်တော့ဟုတ်လားများသွားမြင်တော့ဘယ်သူကဘယ်လိုပဲဟောဟောအပြစ်မြင်ဖို့တော့ခက်တော့ပေါ့နော်တတိသားကတော့တတိသားဘဝလိုင်းပို့ဆင်းပို့ဆိုးတာပေါ့နော်သူကတော့ ဘယ်လိုလုပ်လဲဆိုတော့တရားထုတ်ပြန်တော့လေတာမဏိယာအမထုတ်ဘူးဗျတာမဏိယာအထုတ်သူကတတိသားဆိုတော့ဒီညိုပဲပုတ်ပါလေပေါ့တငယ်ချင်းတွေကပေါ့ဟိုကလာဒီကလာဆိုတော့အဲ့တော့သူကဘာလုပ်လဲဆိုဘယ်သူမှမလာတဲ့နေရာရွေးပြီးအထုတ်တာဘယ်သူမှမလာတဲ့နေရာဘယ်သွားအထုတ်လဲတုတ်တန်ထဲမှာသွားအထုတ်တာတုတ်တန်ထဲမှာရွေးအထုတ်တာနော်အဲ့တော့သုတ်တန်ထဲမှာနေတယ်ပြီးတော့ပန္တုတင်္ဂဆောင်တယ်ကျောင်းကလည်းတစ်ပင်အောင်မှာနေတယ် ကိုပါကိုယာကြီးကြောင်းဆောက်ဖို့မိုးရွာတဲ့ခါကျရင်တော့ဒီယာကြီးကြောင်းဆောင်နေနေများစွာတစ်ပင်ရုပ်ကမှုတုတင်ဆောက်တင်တစ်ပြောင်းနေကြတော့အဘောဂတိကတုတင်ဆောက်တင်တော့လွင်ဒီကောင်လွင်ဒီပြောင်းလို့လွင်ဒီဟင်းလင်းလွင်ဒီပြပဲဟင်းလင်းလွင်ဒီကောင်ပဲမှထွက်ပြီးလောက်ရတော့နော်ရှေးတုန်းကကြတော့ဘုန်းကြီးတို့ဒီခေတ်လိုဆုံးကုံကတူလူရန်တွေကနဲတယ်ဗျဆုံးခါတယ်သူကတော့ဒုတိယဆောင်တဲ့ခါကျတော့ဒါတော့အထူးပြောစရာမလိုဘူးပေါ့နော် အဲ့တော့ तू ကတာမန်ရှံကအထောက်တာမဟုတ်တကယ်ကို ပြင်းပြင်းထန်ထန်အထောက်တာဘုံတို့တာမန်ရှံကမဟုတ်နောက်သူ့ခြိပွားလေးတွေကလည်းနုညံ့နေတာဆိုတော့ကကျတော့အထောက်အထောက်နဲ့ဘာဖြစ်တာလဲခြိပွားနေသွေးတွေယူကြတာနော်သူနေတဲ့နေရာဒီမှာပါပါရှင်သောနာဘယ်မှာနေလဲဆိုတော့မြတ်စွာဘုရားရာဇကြိုဂိစကုတ်တောင်ထိပ်မှာနေတရင်သုံးတယ်ရှင်သောနာက ရာဇကြိုမြို့တိတဝနာတုတ်တံမှာတဲ့ နေပြီးတော့တရားတွေပြင်းထန်အထုတ်တာအထုတ်လာတဲ့ခါကျငကောလည်းချီဝါနုနုဆိုတော့ဒီမှာဗာပြက်လာတယ်သွေးတွေထွက်တော့ပြီးသွေးတွေထွက်ပြန်တော့အဲဒါဒူထောက်လျှောက်ဒါကိုမြတ်စွာဘုရားမြင်တော်မူတယ်မြင်တော့ရှင်သောနာကိုခေါ်ခိုင်းပြီးတော့ရှင်သာသောနာလူဘွားတော်ကသင်ဟာစောင့်တိတတ်တယ်မဟုတ်လားဆိုအဓိကတော့ခေါ်ခိုင်းတာဆိုမြတ်စွာဘုရားဒီထဲမှာသုတ်တန်နေရတော့အဓိကြတော့ဗာလဲဆိုတော့အဲ့ဒီမှာ ဒီတုတ်ထဲအတိအကျပြောပါမယ်ဒီတုတ်ထဲကဘာပြောလဲရှင်သောနာအဲ့လိုပြင်းပြင်းထန်ထန်အထုတ်တယ်ခြေပွားတွေလည်းပေါက်ဒူးတွေလည်းကွဲပြင်းပြင်းထန်ထန်အထုတ်တယ်ဒါပေမဲ့ပြင်းထန်တာအထုတ်ပြီးမှသူလိုချင်တဲ့မညာဖွညာဓာတမညာဖွညာမရဘူးဗျမရတော့လူထက်ဖို့အကြံစီဖြစ်တာအဲ့တော့မြတ်စွာဘုရားသိတယ်သိတဲ့အခါကျရှင်သောနာထံဓာတ်ရကြွတာဟိုလိုခေါ်လာတော့မဟုတ်ပါဘူးကြွပြီးတော့ဆုံးမစကားမိတ်ပါတယ် ခြေသားတော်နာသင်ဟာလူဘတို့ကစောင့်တည်တတ်တယ်မို့လားရှေးတုန်းကတထေးတွေတထေးသမီးတထေးသားတွေကသူကသမောညောင်းပညာသူတို့မိဘတွေကဟိုသမောပညာသင်ကြမလို့ငါသားလေးငါသမီးလေးဆင်းရဲလိမ့်မယ်သူပြောပြောရွှင်ဖြစ်ဖို့ဆိုစောင့်နေတည်တဲ့ဂီတပညာပြောရမှာလားမသိပါဘူးအဲ့ဒါမျိုးတော့သင်ပေးတာများတယ်ဒီတော့ခြေသားတော်နာတဲ့မြတ်စွာဘုရားမိန့်တယ်သင်ဟာလူဘတို့က စောင်းတိတတ်တယ်မဟုတ်လားဒီလိုမျိုးမှန်ပါဗျာတိတတ်ပါတယ်ရှင်ဗျာစောင်းကျိုးတွေကတင်းလွန်းနေတဲ့ခြေသားတော်နာသင်ရဲ့စောင်းတာตาရနာရောပဲရှိပါမလားမှန်ပါဗျာตาရနာရောပဲမရှိပါဗျာစောင်းကျိုးတွေကရော့လုံးနေရောစောင်းတာตาရပဲရှိပါမလားမှန်ပါဗျာตาရရောပဲမကောင်းပါဗျာစောင်းကျိုးတွေမတင်းလို့မရော့လုံးစေပဲနဲ့တင့်တင့်ညီမြစွာ တီးနေတိတိမိရသာထားပြီးတီးနေတင့်ရဲ့စောင်းသနာစောင်းသနာဘယ်လိုနေမလဲမှန်ပါဗျာစောင်းသနာအင်မတန်တရားကောင်းပါပါလေဗျာကြတော့မြတ်စွာဘုရားအဲ့မှာခြေသာတော်နာဒီစောင်းဥပမာစောင်းနာဥပမာလိုပဲအလွန်မင်းအထုတ်တဲ့ပုဂ္ဂိုလ်ဟာဝီရိယလွန်ကဲနေရင်စိတ်တွေကအတိတ်အာယုန်တွေအနာဂတ်အောင်တွေရောက်ပြီးတော့ပြန့်လွင့်နေတတ်တယ် ဝိရိယနဲ့နေလဲတဏှိလာလဲဒါတဏှိလာဒါလေးလံထိုင်နေပြီပြင်းမှုတွေတုတ်ဆုပ်မှုတွေဖြစ်လာတတ်တယ်။ဒါကြောင့်จิตသားတဲ့ဝိရိယနဲ့တမာတိညီမြအောင်ပြုလုပ်ပါတဲ့။ပြီးတော့တတ္တနဲ့ပညာဝိရိယနဲ့တမာတိအဲ့ဒီ၅ပါးကိုညီမြအောင်အထောက်ပါတဲ့။အဲ့လိုညီမြအောင်အထောက်လို့ရှိရင်နော်အပညာတူတွေထုတ်ထွေးပြီးရလာနိုင်မယ်။အဲ့ဒီညီမြတဲ့ခါမှာကပ္ပတ ဟိရိညီများတဲ့အခါမှာဖြစ်ပေါ်လာတဲ့ကမ္မဋ္ဌာအာယုံယူပြီးရှုမှတ်ပါလို့ရသော်ဗျာတို့မိတ်ပြီးတော့အဲ့ဒီနေရာပျောက်ကွယ်သွားတော့အဓိကတော့ရသော်ဗျာတရင်သုံးတဲ့ဂေစကုတ်တောင်ထိပ်ကိုကြွသွားတာပါဘုန်းကြီးဒီဇက်ကြောင်းလေးပြောချင်တာအကြောင်းအရာလေးပြောချင်တခြားတခြားမဟုတ်ဘုရားကိုဒုက္ခစီရိယာဘုရားလောင်းဒုက္ခစီရိယာကျင့်တဲ့အချိန်မှာအယုတ်ဖြိုင်းမင်းကြည့်တော့ကြတဲ့အချိန်နတ်ကစောင်းတီးပြီးသတိပေးတယ်ဆိုတာမျိုးဘုရားက ဘေးကဆရာမရှိဘူးဗျသူ့အသိဉာဏ်နဲ့သူဆုံးဖြတ်တာဒီလိုကျင့်လို့မရဘူးဆိုတခါတစ်မျိုးပြောင်းလိုက်တာနောက်ထပ်မလုပ်ရဘူးဘုန်းကြီးတို့ဓမ္မစစ်ကြောင်ကပြောဥပါတယ်နတ်ကတတိပေးလို့မဟုတ်ဘူးတကယ်တော့ကျွန်တော်ဒီမှာကဖရာကလာရင်ဒီရှင်သောနာကိုတတိပေးတရားဟောခဲ့တာဒီဆောင်းနဲ့ပတ်သက်ပြီးဘုန်းကြီးတို့ထင်နေကြတခါတလေဆောင်းနှန်းတွေတွေ့ပါလိမ့်မယ်နတ်စွာဘုရားဒုက္ခစီအကျင့်တဲ့ပုံကြီးဆွဲပြီးတော့နတ်ကဆောင်းတီးပြီးတော့ ဟိုပြောပြနေတဲ့ပုံစံမျိုးပေါ့လေတင်းလုံးတော့တစ်မျိုးယုံတော့တကယ်ကြဒီဘုရားလောင်းကိုအဲ့လိုနတ်ကနေစောင့်တည်ပြတာမျိုးမရှိဘူးပြဆာပြေကျန်ကောင်များမတွေ့ဘူးဘုန်းကြီးပဲအကြည်နဲ့လို့လာပါလားမတွေ့ဘူးသေချာဘောတွေ့တာဒီတော့ပဲရှင်သောနာကိုဘုရားဟောတာတဲ့စောင့်နဲ့ပတ်သက်တဲ့တရားဒါပဲရှိတယ်ဒါပဲတွေ့တယ်ဒါလေးပြောခြင်းတော့အဲ့မှာကြည်လိုက်နော်ခုနလိုလက်စော်ပြသူနဲ့ သူနားလေတဲ့စကလုံးကိုပြန်သုံးပြီးတော့သူနားလေတဲ့ဟာကိုပြန်သုံးပြီးခိုင်းပါတာနော်အဲတော့ရှုမှတ်တဲ့နေရာကဘာလဲဆိုတော့ဝိရိယတွေလွန်ကဲနေပြတ်မယ်စိတ်တွေအတွေးတွေဝင်တော့ဗျာအတိတ်တုန်းကအတွေးတွေဝင်မယ်အရင်တုန်းကဟာတွေဖြစ်ခဲ့တာပြန်တွေးမယ်ဟောငါအရင်တုန်းကဘယ်နေရာဘယ်လိုအထုတ်ခဲ့လဲဘယ်လိုတွေးခဲ့လဲအခုမတွေးပါလားဒါမျိုးတွေဝင်တတ်တယ်နော်အနာကတွေးတွေလည်းဝင်ငေါ အဲနောက်ဒါမျိုးတွေးမှတွေးပါမလားရမှရပါမလားဒီတွေးတွေလုံးဝနေဒီအတိတ်တွေးနာကတွေးတွေရပ်သွားရှုရတယ်နော်ရပ်သွားပြီဆိုမှဘုန်းကြီးတို့ကိုပြစ္ဆုတ်ပံတဲ့တဲ့မှာပေါ်နေတဲ့အာယုံကိုရှုမှာအဝိရိယလိုအဲ့လိုလုပ်ရတယ်။အဲရပ်သွားပြသွားတတိညာနဲ့ရှုရတော့ဗျာ။တမာရီလွန်လိုက်တော့ဆုတ်တယ်ဆိုအဲ့ဒီတမာရီလွန်လိုက်ဝိရိယတင်ပေးရတယ်။တမာရီလွန်လိုက်ပဲအိတ်ချင်ခံမိတဲ့စိတ်ဖြစ်တယ် တနေ့လာလဲဒါဒါပဲတစ်ခါလာလဲဒါပဲဆိုပြင်းတာညင်းငွေတာပေါ့ဗျာအဲ့ဒီကာလမျိုးဆိုကိုကခါကလည်းမခေါင်းကလည်းမခတ်တင်းတင်းလောက်ရတယ်နော်အဲ့ဒါဆိုရင်တော့ तू ကအောင်မြင်သွားနိုင်ပါတယ်ဒါကတော့ဗာလဲဝီရိယနဲ့တမာတိညီမြောင်ကျင့်ဖို့ဖရာမိန်ကြားချက်ပေါ့နော်ရှင်သောနာမထေရကြောင့်ကိုဘုန်းကြီးတို့ထင်တော်လေဒီဟာပဲပြန်ညွန်တာလေရှင်သောနာ သူကတော့ဝိရလွန်ကဲခြင်းကြောင့်ဖြစ်တဲ့အကြောင်းအရာကိုဟောသွားတာ။အဲတော့ဒီမှာတော့ဗာပြောသွားလဲဆိုဘုန်းကြီးတို့ဒီထဲမှာကြတော့ဝိရိယလွင်ပြတယ်တတ္တာလွင်တွန့်တယ်ဆိုတာမျိုးပြောသွားတယ်။တွန့်တယ်ဆိုခုနကပြင်းညင်းငွေတာပေါ့ဗျာ။ဒါကြောင့်တတ္တာနဲ့ပညာညီမြောက်လို့ဒီထဲမှာတော့တတိကတော့အမြဲတမ်းလိုအပ်တာပေါ့နော်။ဘယ်ချိန်ကမှဆိုတတိကပို့တယ်မြည်အမြဲတမ်းလိုတာ။အဲကြောင့် တတ္တနဲ့ပညာညီမြောက်အောင်လည်းတတိနဲ့ထိန်းပေါ့ဝိရိယနဲ့သမတတ္တနဲ့ပညာညီဝိရိယနဲ့ထိန်းဖို့လိုသလိုဝိရိယနဲ့သမာဓိညီမြောက်အောင်လည်းတတိနဲ့ထိန်းဖို့လိုတာပေါ့ဗျာအဲ့လိုလေးမှတ်ထားပေါ့အဲ့ဒါဆိုရင်တော့ညီမြတာညီမြမှာညာကဖြစ်တယ်မညီမြတော့ညာမဖြစ်ဘူးဒါကြောင့်မို့ဘုန်းကြီးတို့ကမ္မဋ္ဌာန်းဆရာတွေမကြမကြပြောပါလိမ့်မယ်ဟောယောဂီတွေလည်းနားထောင်ဖို့ပါလေအေရီညီမြမှာတရားရတယ်အေရီညီမြမှာတရားရတယ်ဘုဇင်ခုနှစ်ပါးညီမြမှာတရားတက်တယ် ဒါကြောင့်မို့အဲ့ဒါတရားရတယ်တရားတက်တဲ့ဉာဏ်တွေဖြစ်သွားတော့ပေါ့ဝိပဿနာပိုင်းမှာဆိုဝိပဿနာဉာဏ်တွေစဉ်းစဉ်ဖြစ်သွားမယ်မဉဏ်ဘုံဉာဏ်တွေရသွားမယ်ဒါမျိုးပေါ့ဒါကြောင့်မို့တာရနဲ့ပညာညီများအောင်ကမ္မနာဆရာများကစစ်ဆေးပြတော့ဝိရိယနဲ့တမားတွေမလွန်ရအောင်စစ်ဆေးပြရတာပေါ့နော်ဒီတော့ဒီအိဒီ၅ပါးထဲမှာ ပို့တာလည်းမရှိဘူးလိုတာလည်းမရှိတာတော့တတိပဲအများအားပဲသူကတော့လိုနေတာပဲရှိတာပေါ့တတိကအမြဲမပြတ်လိုနေတယ်ဟိုတရားတွေကတော့ပို့လို့ရင်လည်းမကောင်းဘူးလိုလို့ရင်လည်းမကောင်းဘူးဝိရိယတတနဲ့ပညာဝိရိယသမားတွေဒါပေမဲ့ခုနလိုချွင်းချက်မှတ်ထားမယ်နော်ဝိပဿနာပိုင်းရတမထာပိုင်းရနှမျိုးရှိတယ်ဝိပဿနာပိုင်းကျတော့ပညာအထိုက်လျောက်ပို့ရုံနဲ့ဘာမှဖြစ်ဘူးဘာဖြစ်လို့လဲဝိပဿနာပိုင်းကျဉာဏ်ဖြစ်အောင်လုပ်တာဝိပဿနာဉာဏ်နေဖြစ်အောင်လုပ်တာမဲ့ဉာဏ်ဖွဉာဏ်ရအောင်လုပ်တဲ့အတွက် ဉာဏ်ကရှိကိုရှိရမယ်ပါကိုပါမယ်သမ္မာပိုင်းကြသမာဓိအဓိကသမာဓိရမယ်သမာဓိရှိမှဇာဏကရနိုင်တယ်ဒါကြောင့်မို့သမာဓိပိုင်းမှာ ပို့သွားပေမဲ့လို့လည်းအဲဇံပိုင်းမှာပို့သွားပေမဲ့လို့လည်းသမာဓိအန္တရာယ်မရှိပါဘူးသမာဓိကဒီလိုမှတ်ထားမယ်နောက်တစ်ခုကတော့ပညာမဲ့သူကိုရှောင်ကြရမယ်လောကပဲ လောကတွေမှာပဲနေနေဘုန်းကြီးတို့တရားအထုတ်တဲ့ချိန်ပဲဖြစ်ဖြစ်ဘာမှအသိဉာဏ်မရှိတဲ့ပုဂ္ဂိုလ်သွားပေါင်းရင်တော့ကိုယ်တရားလည်းမတိုးတက်ပါဘူးမတိုးတက်တယ်မကောင်းဘူးရှိတဲ့အသိဉာဏ်မှတော့ပြုတ်ကျသွားမှာသူပြုတ်ဒုက္ခပြောလိုက်ရင်နားယောင်ပြီးတော့ပညာရှိတယ်ဆိုတာကဘုန်းကြီးတို့ဒီနေရာမှာတော့တာမန်ပညာမျိုးတော့မဟုတ်ပါဘူးဗျာအနည်းဆုံးဥရပြဉာဏ်ပညာ လောက်အာထုတ်မှုတဲ့ပုံကိုဆိုလိုတယ်ဆိုတော့ဘုန်းကြီးတို့ဒီထက္ကရာမှာဓာတ်ရိုက်ပြောသွားတယ်နော်။ဉာဏ်ရှိတဲ့ပုံကိုပေါင်းဆိုတာဘာလဲဆိုတော့အ ਨੇ ဆုံးဥရပြဉာဏ်ရတဲ့ပုံကိုဥရပြဉာဏ်နဲ့ပြည့်စုံတဲ့ပုံကိုဒါမျိုးပညာရှိတယ်ပြောနော်။ဒီမှာတော့ဘုန်းကြီးတို့ဒါဝိပဿနာနယ်ပယ်ဘက်ကပြောတာပါ။ဟိုစာပေနယ်ဘက်ကပြောရင်ဒါပိဋကသုံးဖို့ဆောင်းတဲ့ပုံကိုလိုပါဒါပြောတယ် အဲသူကသူပိဋကသုံးပုံဆောင်းဆောင်းဗာတရားတွေဆောင်းဆောင်းဒီဥရပြညာမရှိသေးရင်တော့ဒါကတော့ဥရပြညာတော့မှရအောင်အာမထုတ်ဘူးသေးရင်တော့ပညာရှိလို့မပြောထက်ဘူးလို့ဒါပြောတော့ဒါကတရားနယ်ပဲဘက်ကပြောတာနော်ဝိပဿနာနယ်ပဲဘက်ကပြောတာဝိပဿနာအထုတ်ပြီဆိုရင်တော့အဲ့လိုပုံကုမျိုးပေါင်းရမယ်အဲ့လိုပုံကုမျိုးပေါင်းမှကိုကဝိပဿနာဉာဏ်ကြီးဖြစ်မှာကိုအဲ့လိုပုံကုမပေါင်းမနဲ့ စာသမားသွားပေါင်းစာပဲဖြစ်သွားပေါ့သူကစာပဲပဲပြောမှာတကယ်ကိုအထုတ်လို့ဥရပြညာဖြစ်သွားရင်တော့ကိုကကိုလည်းအဲ့ဒီလမ်းကြောင်းရောက်သွားနိုင်တော့ပေါ့သူကသူကကူညီပေးတာလို့သူကသင်ပေးတာလို့ဒါမျိုးတွေဒါမျိုးမှတ်ထားမယ်ပြီးတော့ကနည်းနည်းတော့ခန္ဓာစာရင်နည်းနည်းတော့ပညာများကိုဆင်ခြင်ခြင်းဒါက ဒါကဘာပြောရလဲဆိုတော့ဒီခန္ဓာနဲ့ပတ်သက်လို့အာနာနဲ့ပတ်သက်လို့ပြန်ပြီးတော့ပြန်ပြန်ဆင်ញင်သုံးသပ်တာပါပဲခန္ဓာ၅ပါးဆိုဘာတွေလို့ခန္ဓာ၅ပါးဆိုနှမျိုးရှိတော့တဏ္ဍာခန္ဓာ၅ပါးရှိတယ်ဆွဲလန်းနေတဲ့ခန္ဓာ၅ပါးရှိတယ်ဆွဲလန်းနေတဲ့ခန္ဓာ၅ပါးဆိုဘာတွေလဲရိုးရိုးခန္ဓာ၅ပါးဆိုဘာတွေလဲဒါမျိုးလေးပြန်စစ်စစ်တော့ဆင်ခြင်တော့အာရဏ12ပါးရှိဘာတွေလဲဒါ ဒါ78ပါးရှိရပါလိမ့်လေဒါမျိုးလေးပေါ့ဒါတွေနဲ့ပတ်သက်ပြီးဘယ်လိုကျင့်ကြံအထောက်အမလဲဒါလေးတွေသိထားပါနောက်ပြီးတော့ပညာဖြစ်ဖို့အတွက်ဣရိယာပုတ်တိုင်းပညာဖြစ်စေခြင်းကအမြဲညွတ်ကန်သောစိတ်ရှိပညာဉာဏ်ရဖို့အမြဲတမ်းစိတ်ကညွတ်နေရမယ်နိဗ္ဗာန်ရဖို့စိတ်ကညွတ်ထားတယ်လို့ပေါ့လေအမြဲတမ်းအမြဲတမ်းပေါ့ဝိပဿနာဉာဏ်ဖြောင်းကအထုတ်ပဲဝိပဿနာဉာဏ်ဖြောင်းအထုတ်ပဲမဉဏ်ဖွင့်ရအောင်အထုတ်ပဲဒီလိုဉာဏ်ဖြစ်ဖို့အမြဲတမ်းစိတ်က အဲ့ဥဒေတာဥညွတ်နေတယ်ဓမ္မသာလင်ဒီပညာဉာဏ်တွေဖြစ်လာတယ်အဲ့ဒီခါကျမှကိုလုပ်တဲ့လုပ်ငန်းတွေကလည်းအောင်မြင်နိုင်တာပေါ့နော်ဒါကြောင့်မို့ဣရိယာပုတ်ဣရိယာပုတ်သွားသွားလာလာရရအေးဒီကတော့ဣရိယာပုတ်တိုင်းတော့တင်ပြောတော့ဗာတကယ်တမ်းကျတော့ဘာပဲအထုအထုပေါ့နော်အသေးစိတ်မူရာတွေပါ အထုရတယ်အသေးစိတ်မူရာတွေကိုတတိနဲ့ညာနဲ့မလို့အထုရင်အဲ့မှာအသိဉာဏ်နဲ့ထိုးတက်နိုင်တော့ တချို့ကျတော့ထိုင်တာနဲ့စဉ္ညာ၆တာလောက်တဲ့အဓိကထားမှတ်တာလေးတွေ့ရတယ်တကယ်တော့ကျတော့ဘုန်းကြီးတို့ကအကုန်လုံးမှတ်စေချင်တယ်နော်မတ္တရလည်းမှတ်အိလည်းမှတ်အသေးစိတ်မူရာတွေလည်းရှုမှတ်အဲ့လိုရှုမှတ်မှအသိဉာဏ်တက်တယ်ရှုမှတ်မှတတိဆက်မှတမာရီဆက်တာပေါ့နော်တမာရီဆက်မှဝိပဿနာဉာဏ်เนี่ยဖြစ်တယ်ဗျတတိယဟိုနေရာလွတ်ဒီနေရာလွတ်တချို့ကြထိုင်တာနဲ့စဉ္ညာ၆တာတော့အမှတ်ပါကျန်တဲ့နေရာလွတ်နေတာမျိုး အဲ့ခါကျအသိဉာဏ်မဖြစ်ဘူးပေါ့အကြောင်းကိုဘလို့ဣရိယာပုတ်ပဲနေနေဘလို့ဘီဣရိယာပုတ်ပဲဖြစ်ဖြစ်ငါမလွတ်ရအောင်ကိုမှတ်နိုင်မှတ်မယ်အသိဉာဏ်ဖြစ်အောင်ကိုမှတ်မယ်ပေါ့နော်ဒီနေရာမှာတော့ဉာဏ်ကိုကမ်းကြွတက်စားတာမျိုးပေါ့တခါတည်းလောကသဘာဝပြောမယ်နော်လောကသဘာဝကြခုတရားတွေပါနေနာတယ်ဆိုကိုယ်အတွက်အသိဉာဏ်ရအောင်နားတယ်အဲ့ချာမှကြိုးရှိတယ်ဘုန်းကြီးတို့လည်းအဲ့ဒီလိုတော့စိတ်ထားပြီးပြောတာပေါ့နော် ခုယောဂီတို့သင်ပေးတဲ့ကောင်ကိုပြောတဲ့တရားတွေသူ့အတွက်အသိဉာဏ်ရပါစေရှိပါစေဆိုတဲ့ရွယ်ချက်ထားပြောတယ်။အဓိကတော့ဘုန်းကြီးတို့ကကျင့်နည်းကိုဆောင်းပေးပြောတော့ကျင့်တတ်ဖို့အရေးကြီးတော့အဲဒါအသိဉာဏ်ဖြစ်ဖို့ပဲ။ကျင့်တတ်မှဝိပဿနာဉာဏ်ဖြစ်မှာ။ကျင့်တတ်မှသမထအသိပညာတွေကလည်းရမှာ။မကျင့်တတ်ရင်တော့ဘယ်လိုမှမဖြစ်နိုင်ဘူး။ဒါကမာသရိပဏ္ဍုတ်ထဂရမှာပါတဲ့ နော်ဉာဏ်ပညာဖြစ်ကြောင်း9မျိုးပေါ့အခုဉာဏ်ပညာဖြစ်ကြောင်းတရား5ပါးပြောမယ်နော်ဒါတော့တခြားကျမ်းဂန်မှာပါပါတယ်ဘာသာတိကဆရာတော်ကြီးကတော့သူတို့ဒီဟာလေးပဲသဘောကျတော့ဒါကိုဆောင်းပုံလေးယူရေးထားတာဆရာတော်ဘုတ်ကတော့အပေါ်ကအော်ဆောင်းပုံရေးထားပါဆရာတော်ဘုတ်တို့ဆောင်းပုံကနည်းနည်းခက်တာနဲ့မပြောတော့ပါဘူးခုဘာသာတိကဆရာတော်ရေးထားတဲ့ဆောင်းပုံလေး ဖတ်ပြပါမယ်ပြီးတဲ့ခါကျမှဒီကနဲ့အတူတူပါပဲဒီမှာတော့အဲ့ဒီဒီမကြီးတို့ဒီကကြီးတို့ကြတော့သင်္นานသူသင်္นานသားများကြဒီဆောင်ဖို့လေးကြက်ထားဖို့ခက်တော့ဒီတိုင်မှလိုက်တာလွယ်သေးတယ်ရှေးကပညာတတ်ဖို့ရဟုကုသိုလ်ပြုခဲ့ယခုရူပဗုဒ္ဓနာ၌ဖြစ်ရပြန်ပြီးပင်ငိမ့်တည်းထောက်ရင်းငိမ့်ရောက်လာဘာဝနာဆွမ်းကိလေခံပြီးတိဟိတန်ဒီဆွက်ကနေသည် ဉာဏ်ရွှေစိန်ဆက်ထက်ကြောင်းဒီပညိုဘာသာတိကဘာသာတိကဆရာတို့ရရေးတာဉာဏ်ပညာထက်ကြောင်းတရားဉာဏ်ပညာဖြစ်ကြောင်းတရား၅ပါးအစိတ်ပါမှသူရေးတာပါဠိလိုပြောရင်နံပါတ်1ကတော့ပညာတံဝတ္တိကကမ္မပညာကို ဖြစ်စေတတ်တဲ့ကံတွေကိုတိတ်ပွားပြုခဲ့တာနော်ဒါကြောင့်ရှိကပညာတတ်ဖို့ရောက်ကုသိုလ်ပြုခဲ့တာပြောတာရှိရှိဘဝတွေက ဒီလိုဉာဏ်ပညာတွေထက်မြက်ဖို့တဲ့ဥမာခုလိုပေါ့ဗျာဓမ္မသင်္ဍာနေတက်တယ်အသိဉာဏ်လေးရဖို့တက်တယ်ဘုံရလည်းသိဉာဏ်ရဖို့ရည်ရွယ်ဟောတယ်အဲ့ဒါဆိုဉာဏ်ပညာထက်မြက်စေတော့ပညာအာပညာရေးအတွက်အားပေးတဲ့အလူမျိုးတွေလူသားတို့မိတို့ဖျောင်းနိုင်တို့ဒါမျိုးတွေပေါ့စာဥစာတာနဲ့စာဥစာပြီးတို့ဒါတွေလူတာပေါ့ဒါမို့ပညာရေးအကောင်သူသင်ပေးတာဟောပေးတာပြပေးတာဒါမျိုးတွေပေါ့ သူတတ်စေခြင်းနဲ့စန္ဒတတ်လို့လည်းစန္ဒအဲ့လိုနည်းနဲ့ဘုန်းကြီးတို့ကြားဦးတာလေးရှိတယ်တိတိကျဘယ်မှာပတ်ဘူးကလည်းမမှတ်မိတော့တရားကြီးပုတ်စစ်မှရှိတယ်ခင်ကြီးပြောထင်တယ်ဒီရှင်မြတ်ကြီးကဟိုအတိတ်ဘဝတုန်းကတော့မှခလေးလေးတွေမစာမတတ်တဲ့ကလေးတွေကိုစာသင်ပေးတဲ့ခါကျဒီဘက်ဘဝမှာခင်ရင်ပြောဆိုတော့ပုတ်စစ်ကြံရေးတဲ့ဆရာတော်ကြီးနာမည်ကြီးပေါ့မာကရာလောဘဆိုပြီးနာမည်ကြီးတယ် မတိတာမရှိ မတတ်တာမရှိအဲ့လောက်ထိနာမည်ကြီးတာအဲ့တော့ဗာလဲဆိုခုနကမတိနာမလဲဆင်းရဲတာကလေးတွေစာသင်ပေးခဲ့တာအသိဉာဏ်ဖြစ်အောင်လုပ်ပေးခဲ့တာအသိဉာဏ်ရှိအောင်စာသင်ပေးခဲ့တဲ့ကုသိုလ်ကောင်းမှုတွေကြောင့်မို့ဒီဘက်ဘဝမှာကြတော့မတတ်တာမရှိမသိတာမရှိအဲ့လောက်ထိအောင်ရှင်မြတ်ကြီးဆရာတော်ကြီးပညာတတ်တာမှလည်းဆရာတော်ကြီးတို့လည်းအဲ့လိုပြောကြတော့ ဟုတ်တယ်ဆရာတို့ကြီးရဲ့သူ့ရဲ့မကားတွေပါလင်ကကြိုင်းကြည့်လိုက်တဲ့အခါကျတော့ဆေးနဲ့ပတ်သက်တဲ့ပါတာပဲပေတွေနဲ့ပတ်သက်တာဟိုဟိုဟာနဲ့ပတ်သက်တာတရားနဲ့အဆုံးနေတာရေးတာပြီးတော့ရေးတဲ့အခါမှာလည်းသူကလင်္ကာတွေနဲ့ရေးသေးတာလင်္ကာဆက်နီးတွေကလည်းကောင်းမကောင်းအဲ့လိုအကြောင်းဘုန်းကြီးတို့ဒီမှာဗာပြောချင်တာလဲဆိုတော့ကိုကဘာပဲလှုပ်လို့ဘဝဆက်ဆက်မှာပညာတွေပါဖို့အတွက် ပညာဖြစ်စေတတ်တဲ့ကုသိုလ်မျိုးဖြစ်အောင်လုပ်ရတယ်နော်အခုသင်တယ်ဆိုရင်ဟောငါအသိဉာဏ်ရှိအောင်သင်မယ်ဒါမျိုးပေါ့ဘုန်းကြီးလည်းအသိဉာဏ်ရှိအောင်သင်ပေးမယ်ဒါမျိုးပေါ့တရားနာလည်းဒီတိုင်းပဲတရားအထုတ်လည်းဒီတိုင်းပဲဒီလားဆောက်တည်တဲ့ခါလည်းညာလေးနဲ့ဆင်ញင်ပြီးဆောက်တည်ပို့ပြီးဆုံးတယ်လူတဲ့တားတဲ့ခါလည်းညာလေးနဲ့ဆင်ញင်ပြီးတွေးပို့ကောင်းတယ်သူကဆိုတော့ကိုကလူတယ်ဆိုတော့လူတာကသူများအတွက်လူတာဗျကိုယ့်အတွက်လူတာမဟုတ်ဘူး နော်ဘုန်းကြီးဆုံးကတယ်ဆိုဘုန်းကြီးစားစေခြင်းဘုန်းကြီးကြိုက်တတ်တာလူရင်ပိုကောင်းတော့ဗောဒီဆရာတော်တစ်ပါးဆုံးကတယ်ဆိုသူ့အတွက်ကတ်တာလေဒီဆရာတော်ကဘာဖုံးပေးလဲကိုကြိုက်တာရဲ့ချက်လို့မရဟောဘုန်းကြီးတို့ရွယ်လောက်ရတည်တယ်ကျောင်းကော်လေးတွေဆိုရင်နည်းနည်းတော်သေးတယ်သူတို့ဘုန်းကြီးတို့ရွယ်လောက်ကြတော့တချို့ဟာတွေတိတ်မတည့်တော့ဒါမျိုးတွေဗောအဲဒီတော့လွန်ကျွန်စားလို့မရဘူးအဲတော့ ဟောဒီဆရာတော်ကဘာနဲ့တင့်တော်လဲလေ့လာစုံစမ်းပြီးမှကလို့ဆရာတော်အတွက်လည်းအဆင်ပြေတယ်ကိုယ်နဲ့လည်းကိုယ်ကလည်းဉာဏ်နဲ့ဆင်ခြင်ပြီးလို့တော့ဉာဏ်ပညာဖြစ်စေတယ်ဒါလေးတိုက်တွန်းရင်းတော့သူဝတ်တဲ့ဥမာသင်္ကန်းဆိုသူဝတ်တဲ့အယောင်မျိုးသူသုံးတဲ့ဟာမျိုးဒါမျိုးလေးဆိုပို့ကောင်းတာပေါ့နော်လိုအပ်ချက်ပေါ့နော်ဒီဒါတော့ဘုန်းကြီးဥပမာပေးတာပေါ့တကယ်တမ်းကျတော့ဘယ်ပုဂ္ဂိုလ်လူလူဘယ်နေရာလူလူလိုအပ်တဲ့နေရာလိုအပ်တဲ့ လိုအပ်ချက်မျိုးလူလိုက်ရင်ဒါဉာဏ်ပညာဖြစ်တာပဲခုဆို COVID-19 အတွက်ဘုန်းကြီးလူတွေလှုပ်ရှားရတဲ့ဝန်တာတယ်ဒါမျိုးတကယ်တက်ပြီးလိုအပ်နေတာဟုတ်ဒါမျိုးဉာဏ်နဲ့ဆင်ញင်ပြီးလှူတာပဲဘုန်းကြီးတို့လည်းလှူနေပါတယ်နော်ဒီမှာဒီအသင်းမှာလည်းဒီလိုလုပ်နေတာဒါဉာဏ်နဲ့ဆင်ញင်လို့တိုက်ပြီးမှတကယ်လို့နေလုံးနေတာလीလုံးနေတော့ဉာဏ်နဲ့ဆင်ញင်ပြီးလှူတာပဲဒါဉာဏ်ပညာထက်မြက်စေတယ်အလှူကျိုးရလဲရအောင်မှဉာဏ်ပညာထက်မြက်ခြင်းကျိုးရလဲရသေးတယ် ဒါကြောင့်ဘာပဲလှူလူဘုန်းကြီးတို့ကဒီညံလေးနဲ့ဆင်ញံညံနဲ့ရှင်ပြီးလှူပေါ့နော်ဒါကြောင့်ရှိကပညာထက်ဖို့ရကုသိုလ်ပြုခဲ့ဘာသာတိကဆရာတော်ကမိတ်တယ်ပါဠိလိုပြင်ရပညာတောင်းတတိယကမ္မပေါ့ပညာကိုဖြစ်စေတတ်တဲ့ကံนี่ပြုလုပ်ခဲ့တာအဲ့လိုပညာဖြစ်တဲ့ကံပြုလုပ်မှအဲ့ဒီကိုယ်အတွက်အကျိုးရှိပညာဉာဏ်ထက်မြက်စေနောက်တစ်ခုကတော့ဘာလဲဆိုတော့ အပြာပိစလောကုပလောကုပပတ္တိဒေါသမရှိတဲ့ဗြဟ္မပုံနဲ့ဖြစ်ရခြင်းဒါကိုဘာသာရိကဆရာတော်ကြီးယခုရူပပုံဌာန၌ဖြစ်ရပြန်ပြီသူကတော့ယခုဘုံယခုဘဝမှာအဲ့ဒီရူပဘုံမှာပညာတတ်ခြင်းနဲ့ရူပဘုံပေါ့အဲ့ဒီဘုံမှာသွားဖြစ်တာမျိုးဆိုလိုတယ် ဘာကြောင့်မို့အဲ့ဒီအဲ့ဒီပုံကုများအဲ့ဒီဘုံဘဝမှာဖြစ်တဲ့ပုံကုများဉာဏ်ပညာထက်မြက်တယ်လဲဆိုသူတို့ဒီရာသီဥတုမြတ်တာတယ်နော်လောကီကမကုန်သူကဗြဟ္မာတွေကဇန်တရားနဲ့နေကြတာဗျာနိဝရဏတွေကင်းမှဆံဆိုရတယ်ဒါကြောင့်လောကီအာယုကာမဂုဏ်ကင်းစိတ်နေတယ်မရှိဘူးပေါ့ဗျာဇန်နဲ့နေမှတော့ဘယ်ရှိမလဲဇန်ပီတိနဲ့နေကြတော့နော်အဲကြောင့်ဒေါသမင်း ဒေါသပြပါဒမရှိအဲ့ဒီအကြောင်းတွေကြောင့်မို့တဲ့ရူပဗြဟ္မာပြီမှာဖြစ်ရတယ်ဒေါသဗြဟ္မာဘုံနဲ့ဖြစ်တဲ့အတွက်ဉာဏ်ပညာကောင်းတာပေါ့ဗျာနောက်တစ်ခုကတော့အိန္ဒိယပရိပါကအိန္ဒိယရင့်ကျက်တယ်အိန္ဒိယပြည့်စုံတာပေါ့နော်အိန္ဒိယရင့်ကျက်တယ်ဆိုတဲ့နေရာမှာတော့ဘာပြောကြလဲတတ္တဝါတွေကငယ်တုန်းကဘုန်းကြီးတို့ကိုယ့်အကိုပဲပြန်သုံးသပ်ကြည့်ပေါ့ငယ်ရွယ်ချိန်နဲ့ဘုန်းကြီးတို့ခုရွယ်တော့ကွာခြားချက်တွေ ငယ်ရွယ်ကြတော့ဘာဖြစ်လဲလဲလောကီအာယုန်တွေပေါ့ဟောကောင်းတာလေးဟိုဟာလေးလိုချင်တရားလေးလိုချင်နောက်သင်္ကန်းဆိုကောင်းကောင်းလေးဝတ်ချင်ဟိုဟာလေးလည်းကောင်းကောင်းလေးရရင်ဒါလည်းကောင်းကောင်းရရင်ဟိုဟာလိုချင်တရားလိုချင်ရှုပ်ချက်ခံနေအဲ့လိုမျိုးပေါ့စားတော့ထားစားပြီးတော့ဟင်းကောင်းကောင်းလေးစားချင်တာဒါမျိုးလေးငယ်ရွယ်တဲ့ချိန်ကဒါလူရောဖုန်းရောအတူတူပါပဲငယ်စဉ်ကောင်ခဏကလည်းသူရလျာလည်းကောင်းနေတာပေါ့အဲဒါကြောင့်ဒီသူအဲ့ဒီ လောကီအာယုံဘက်ကစိတ်ကညွတ်နေတာအဲဒီခါကျတော့သူကအိန္ဒိယမရင်ကျက်သေးဘူးလှုပ်ရှားနေတာပေါ့ဒုက္ခတွေကရခြင်းပြီးစိတ်ကတုံလှုပ်နေတာလှုပ်နေအဲအဲ့လိုလှုပ်နေတော့တမာရီအားနေတာပေါ့ပြီးတော့လောကီလောကတာအကြမ်းမြင်အားနေနေတဲ့အတွက်ဉာဏ်သိမ့်မရှိဘူးအဲ့မှာတော့ဒီဘာသာတိကဆရာတို့ရည်အကြမ်းဖွင့်နေထောက်ပြီးအသက်40ကျော်50အတွင်းကိုဒါပညာတတ်တကရွယ် အဲ့ဒီရွယ်ရောက်တဲ့ခါကျနည်းနည်းအသက်ကြီးတဲ့ရွယ်ပြောတော့အဲ့ဒီရွယ်ကျဒီကာမဂုဏ်စိတ်တရားလည်းအားနေလာနောက်တမာရီကလည်းရလာတယ်ပေါ့လေဘာပဲလှုပ်လို့တည်ငြိမ်နဲ့လှုပ်နိုင်တော့ပေါ့နော်အဲ့ဒါမျိုးဘုသူဒ္ဒအကြမြင်နဲ့အားကောင်းလာအားကောင်းလာတော့ဉာဏ်ပညာတွေထက်မြက်တယ်ဆိုအဲ့ဒီချိန်ကိုပြောပါတယ်ပညာတွေထက်မြက်တယ်ဆိုပညာတွေရင့်ကျက်တဲ့အရွယ်ကြီးလာတဲ့အချိန်ကာလမျိုးပြဒါလည်းလေးလာနေမှစီးပူးနေမှာပါချို့ရွယ်ကြီးတိုင်းလည်းဉာဏ်ပညာမရင့်ကျက်ပါဘူး အသိညာမရင်ကြပါဘူးဟိုဒီကားလေးဘုန်းကြီးတို့ရည်စရာပြပြောပါသေးတချို့ကြတော့ကြီးလေချင်းလေတမ်းများသေးဖြစ်တော့ပေါင်းကြီးကဘယ်သူမှလက်မခံဘူးကြားလေချင်းလေကြားလေချင်းလေကောင်းမှုပြအဲ့ဒါမျိုးနော်ဒါဘုန်းကြီးတို့တွေသတိထားမယ်ဘုန်းကြီးတို့လည်းဒီတိုင်းပါပဲတဲ့ရကြည်လာတော့တန်ငငယ်တွေကကိုယ်ကို လေးစားမှုရှိလားအကြည်ညိုမှုရှိလားကိုယ်ကိုသူတို့ကတွေ့ရတဲ့ချင်းပတ်ကြီးဖြစ်နေပြီလားပြန်ပြန်တုံ့တာဒါကိုကပြင်လို့ရတယ်လေ သူတို့မသူကိုကိုမကြည်ညိုနိုင်ဘူးတတာကိုချင်ပတ်ကြီးဖြစ်တော့တာအဲ့လိုမျိုးဘုံညာမဖြစ်စေချင်ဘူးအသက်ကြီးလာရင် ကိုအများကြည်ညိုနိုင်ရလားလေးစားနိုင်ရလားနော်အဲ့လိုချင်ပါမဖြစ်ဘူးလို့မကြည်ညိုမလေးစားနေပါဗျာအ ਨੇ ဆုံးတော့ချင်ပါမဖြစ်အောင်နော်နေတဲ့နေတော့ဘုံညာမြင်တာသူများတော့တိုက်တွန်းလို့မဖြစ်သေးတော့ကိုယ့်ဟာကိုယ်တော့ငါတော့တတ်နေများနေမှပဲလို့အဲ့လိုမျိုး ဒါအိန္ဒိရင့်ကျက်ခြင်းအိန္ဒိရင့်ကျက်မှဉာဏ်ကဖြစ်တယ်ဉာဏ်ဖြစ်မှ အများလေးစားမှာပေါ့ဗျာဒါကိုပြောလို့ရင်ပါနောက်တစ်ခုကတော့ပင်ငိမ့်တွေထောက်ရင့်ခြင်းရောက်လာပင်ငိမ့်ရောက်လာတော့ပင်ငိမ့်တွေရင့်ကျက်ထောင်ပြောတော့ပါပြီးတော့မှဘာဝနာဆွမ်းကိလေခံပြီးဘာဝနာစီးပြန်းတဲ့ပြင်ကိလေသာ ဝေးကွာနေလေဒါကြောင့်ဘုန်းကြီးတို့ကငယ်တဲ့လူလေးတွေကိုငယ်တဲ့ကလေးတွေကတော့ပြောတယ်ဒီ ဝိပဿနာအထုတ်မှာမဟုတ်တခုခုပေါ်ဂုံတော်ပွားနေမယ်မေတ္တာပွားနေမယ်မကောင်းတဲ့စိတ်တွေငြိမ်သွားတယ်ကိလေသာစိတ်တွေဝေးသွားတယ်ကွာသွားတယ်ဝေးကွာသွားရင်ပညာဉာဏ်တွေဖြစ်တာပဲဘာဝနာစီပြန်သဖြင့်ကိလေသာဝေးကွာခြင်းဒါပြောတာတခုခုပေါ်မေတ္တာပဲပွားနေမယ်ဂုံတော်ပဲပွားနေမယ်တခုခုအမြဲမပြတ်လောက်ရတယ်လို့နေဒီမကောင်းတဲ့စိတ်တွေမဝင်ဘူးပြန်မကောင်းတဲ့တွေးတွေမဝင်ဘူးဘဝင်ဉာဏ်ပညာထက်မြက်တာပဲကြောင့်ကလေးလေးတွေကိုလည်းလေးကျင့်လုပ်ပေးရမယ် ဘုန်းကြီးတို့တွေလည်းလေ့ကျင့်လုပ်ရမယ်နေတိုင်းနေတိုင်းတတ်နိုင်ကြလို့ဒါဆိုခုနကဘောင်းနာစီးပြနေဒီမကောင်းတဲ့စိတ်တော်ဝင်ကိုမဝင်အဲ့မှာစိတ်ကြီးအေးချမ်းငြိမ်းချမ်းပြီးတော့အသိဉာဏ်နဲ့ပုတ်ပုတ်ပုတ်ပုတ်ထက်လာသူ့ရဲ့စကားသာနားထောင်ရတာလေဟိုဘာပြောမလဲနားထောင်လို့ကောင်းတယ်ပေါ့ဗျာကြံတော့မားနေတာထမ်းနေတာမရှိဘူးနုညံ့နဲ့တိမ်မွေးတယ်ချိုးသားတယ်ဒါမျိုးလေးတွေသွားတွေ့လိုက်မယ်နော်ဒါဘာဝနာစီးပြတဲ့အကျိုးကျေးဇူးတွေပဲ အဘုန်းကြီးတို့လည်းကမ္မဋ္ဌာန်းဆရာလုပ်နေမစီပြိုင်ကဘာမထူပါဘူးစီပြရတယ်အဲစီပြနေဘာဝနာစီပြနေကိလေသာဝေမဝေလိုက်သိဉ္ဇဉ္ဉာဏ်နေပို့ထက်မြက်မယ်ဒါကိုပြောတာပါဗျာကိလေသာဒူရီဘာဝလို့ဒီလိုစာပေမှာတောင်းတာဘာဝနာဆွမ်းကိလေခံပြီးတိဟိတန်ဒီဆွက်ကနေသည်တိဟိတုကပရိတန်ဒီကတာပရိတန်ဒီမွေးကလေးက တိဟိပရိသန်နေနေတယ်ဆိုတာကပညာနဲ့ပရိသန်နေနေကြတာပြောတာနော်တချို့ပညာမပါဘူးပညာမပါဘဲနဲ့ပရိသန်နေနေကြတာပညာမပါဘဲနဲ့ပရိသန်နေနေကြတဲ့ပုံကောင်များကြဘလောက်တင်တင်မတက်မြောက်ဘူးဒါပြအတိတ်ကနဲ့ဆိုင်တာပေါ့လေအတိတ်ကဘုန်းကြီးကပညာဉာဏ်ဖြစ်တဲ့ကုသိုလ်ကောင်းမှုတွေပြုလုပ်ခဲ့မှဒီတိဟိဉာဏ်ပါတဲ့ပရိသန်နေကနေမှာဟုတ်ပရိသန်နေဖြစ်မှာအရင်တော့ကကိုကဉာဏ်ပါတဲ့ပရိသန်နေမှာမလုပ်ခဲ့ရင်တော့ တဏှိနဲ့မှဒီညံပါတဲ့ပရိသတ်နဲ့နေဖို့ဆိုမလွယ်ပါဘူးဒါလေးမှတ်တာနော်ဒီတော့ဘာပဲလုပ်လို့ဘုန်းကြီးတို့တွေဘာလုပ်ရမလဲဉာဏ်ပညာကိုဖြစ်စေရတဲ့ကံပါအောင်လုပ်ပါဘာပဲလုပ်လို့ဉာဏ်ပါအောင်လုပ်အဲကြောင့်ဝိပဿနာအထုတ်လဲဉာဏ်ဖြစ်အောင်အထုတ်ဇံပိုင်းနေလဲအထုတ်ရင်လဲဇံပညာရောက်အထုတ်ဒါကိုခရဏတိုက်တွန်းမဖြစ်ဘူးဆိုရင် မေးပေါ့ဗျာကမ္မထဆရာဘာအနာဆရာရှိလို့ဘုန်းကြီးတို့ကလက်ခံပါမေးပါ ဟိုတတ်နေမြဘုန်းကြီးကူညီပေးမယ်ဒီလိုရှိတော့ဘုန်းကြီးကရဏပြောနေကြတဲ့ဘုန်းကြီးတို့ကဖះမဟုတ်ဘူးဗျအကုန်လုံးကြီးပြည့်ပြည့်စုံအောင်သင်ပေးနိုင်ဖို့ဆိုတာတခါလေးနဲ့မလွယ်ဘူးဖះကတော့တခါလေးနဲ့ထိုင်းကလေးဟာဒါဘာကြောင့်ဖြစ်တယ်သိတော်မူနေသိတော်မူတော့တခါလေးပြင်ပေးလိုက်ထုတ်တက်သွားတော့ဘုန်းကြီးတို့အဲ့လိုမဟုတ်ဘူးဒီတနည်းမြနောက်တနည်းနောက်တနည်းမြနောက်တစ်မျိုးဒီလိုသွားကြခါလေးမှတ်ထားမယ်နော်ပထမကပညာဉာဏ်ဖြစ်ကြောင်းက9မျိုး အခုနောက်ကဉာဏ်ပညာဖြစ်ကြောင်းက၅မျိုးကောင်းပါတယ်ဒါကလုံးဝဆန့်ကျင်မတူတဲ့အချက်တွေဖြစ်နေအများကြီးရှိတယ်နော်ဒီပညာဉာဏ်နဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့အလောကဘလူးကြီးဟောထားတဲ့နေရာမျိုးကြိုင်းမှာကျတဲ့တမျိုးပြောသွားတာဒီတွေ့ရသေးတယ်အခုကတော့ဒီလောက်ပဲမှတ်ကြအောင်ပေါ့ဒါကပညာနဲ့ပတ်သက်ပြီးတော့ပြောတယ်ပေါ့နော်တန်ဖိုးစင်က တတိတန်ဖို့စဉ်ဓမ္မဥစ္စာတန်ဖို့စဉ်ပညာတန်ဖို့စဉ်ဒါမျိုးရှိတော့နော်စာပိုင်းမှာဒီမဆုစာပိုင်းမှာဘုန်းကြီးတို့ပြောခဲ့ပြီဒီဖို့စဉ်9ပါးကျော်နော်တတိတန်ဖို့စဉ်ဆိုတော့ကကိုရှုမှတ်နေတဲ့အာယုံမှာအောင်မေမှုမှားရမှုဒါတတိတန်ဖို့စဉ်ပေါ့နော်ယုတ်တရားနံတရားတွေဖြစ်မှုပြောင်းမှုမမြဲတဲ့သဘောနော်ယုတ်တရားနံတရားအနေစာဒုက္ခအနတ္တသဘောကိုညာနဲ့သိချသိအောင်အားထုတ်တာနော် အဲ့လိုသိတဲ့သိအောင်ထုတ်တာမျိုးဓမ္မဝိဇ္ဇာတန်ဖိုးစဉ်ခေါ်တယ်အဲကြောင့်မို့ဓမ္မဝိဇ္ဇာတန်ဖိုးစဉ်ဖြစ်အောင်ဉာဏ်ဖြစ်အောင်အထောက်ရတော့ပြီးတော့ဝိရိယတန်ဖိုးစဉ်ဝိရိယတန်ဖိုးစဉ်ဆိုတာဘာလဲဆိုရှုမှတ်တိုင်းမှာပါဝင်နေတဲ့အထုံမှု ကြောင့်ကြဆိုင်မှုလုံလဝိရိယပြုမှုဒါကိုဘာခေါ်လဲဝိရိယတန်ဖိုးစဉ်ပေါ့အခုဝိရိယတန်ဖိုးစဉ်အကြောင်းပြောကြအောင်ပေါ့နော် ဝိရိယတန်ဖိုးဆရာတော့ဟိုဒီခါဒီခါကြဘုရားဟိုတမ္ပပရံနေပါလေကြတော့တမ္ပပရံဝိရိယတမ္ပပရံကြတဲ့ဝိရိယပဲတောင်းတာပေါ့တမ္ပပရံ၄ပါတော့ဒီဝိရိယမဖြစ်သေးတဲ့အာဟုသူတွေမဖြစ်အောင်လုံးလာပြပါတယ် ဖြစ်ပြီးသားအာဟုသူတွေကိုပယ်တော့အကျိုးပေးခွင့်မရအောင်ဒါစ조사အထောက်ရတော့နောက်တစ်ခုကပါလဲဆိုမဖြစ်သေးတဲ့ကုသိုလ်တွေကိုဖြစ်အောင်조사အထောက်ရတယ်ဖြစ်ပြီးသားကုသိုလ်တရားတွေဒီတဲ့ဒီတဲ့တိုးပေါအောင်အထောက်ရတယ်ဒါတမပ္ပတာလုံးလာပဲအဲတော့ဒီဝိရိယနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့သုတ္တနိပတ်ထဲထင်တယ်အဲ့ဒီထဲမှာပါတရားရနိုင်ရင်အကြောင်း၃မျိုးတရားတရားရှိရမယ် ပြီးတော့ဆန္ဒရှိရမယ်ဝီရိယရှိရမယ်ယုံကြည်မှုတရားတရားနဲ့အထောက်ရတာပေါ့ဗျာယုံကြည်မှုတရားတရားနဲ့ခုလိုတရားတွေသင်ယူရတယ်နာယူရတယ်ယုံကြည်မှုတရားတရားနဲ့ဘုန်းကြီးကလည်းသင်ပေးရတော့ယုံကြည်မှုမရှိရင်တော့ဒီတရားသင်ဖို့ခက်တယ်တရားဟောဖို့ခက်တယ်တရားအထုတ်ဖို့ခက်တယ်ယုံကြည်မှုမရှိပေးဖို့လူဖို့ခက်တယ်အဲကြောင့်ယုံကြည်မှုကတော့အဓိကကြားတယ် တရားတရားရှိရမယ်တရားတရားရှိရင်လည်းတရားရနိုင်တယ်တရားတရားရှိရင်လည်းကုသိုလ်လောက်နိုင်မှာနောက်ဒုတိယဆန္ဒရှိရတရားတရားတော့ရှိပါရဲ့ဆန္ဒကမရှိပြန်ဘူးစိတ်ဆန္ဒမရှိရင်မလုပ်ချင်ဘူးကုသိုလ်လုပ်ပဲဖြစ်ဖြစ်ကုသိုလ်လုပ်တယ်ပေါ့လေထို့သဖြင့်တရားလုပ်ပဲဖြစ်ဖြစ်တရားထိုင်တယ်လို့သီလဆောက်တည်တယ်လို့တရားနာတယ်လို့တရားသင်တယ်လို့ စိတ်ဆန္ဒရှိရစိတ်ဆန္ဒယုံကြည်မှုရှိအောင်လည်းမပြီးဘူးစိတ်ဆန္ဒရှိမှပဲလှုပ်ဖြစ်တယ်နာဖြစ်တယ်အထုတ်ဖြစ်တယ်ယုံကြည်မှုလည်းရှိတယ်စိတ်ဆန္ဒလည်းရှိတယ်ဆိုမှလို့တကယ်ကြိုးစားအမထုတ်ရင်လည်းမရဘူးတကယ်ကြိုးစားအထုတ်ရတယ်ဒါကြောင့်မို့ဝိရိယဘုန်းကြီးတို့ကမ္မဋ္ဌာန်းဆရာတွေတွေ့ကြုံရယောဂီတွေဝိရိယအားနည်းလို့အားပေးရတာအဲဝိရိယလွန်ကဲလို့လျှော့ချတဲ့ ယောဂီကနဲပါတယ်ခုနရှင်သောနာလိုပုဂ္ဂိုလ်ကနဲတယ်ဝီရိယနဲနေလို့တွန့်ပေးရတာများတယ်အဲ့ဒါကိုပြောချင်တော့နော်အဲ့တော့ဝီရိယနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဘာပြောသွားလဲဆိုတော့စာပြေကျမ်းဂန်များမှာတော့ဒီလက္ခဏာဝီရိယလက္ခဏာရတ္တပစ္စုပ္ပဋ္ဌာန်ဒါတွေပြောကြတော့ဗျာဥဒ္ဒါလက္ခဏာဝီရိယရဲ့လက္ခဏာကဘာလဲကြောင့်ကြစိုက် မှုအာထုတ်မှုဒါကိုရလက္ခဏာပဲဘာလို့လို့သူကအကြောင်းကြဆိုင်တယ်အာထုတ်တယ်ကာမဆံကမလို့တကယ်လောက်တယ်ဒါမျိုးပြောအာထုတ်ပြီးဆိုစာပြုပြီးအာထုတ်ရအောင်နော်အာရထနေနေတာနေတမထပြီးတော့ယုံစထဗုဒ္ဓသာသနေဖျားသာနာမှာအစာပြုပြီးတရားထုတ်ပြီးဆိုစအထုတ်ရအောင်ဒါအစာပိုင်းအထုတ်မှု နောက်ကကျတော့ဘာလို့ရမလဲဆိုနေဝနာတွေကိလေသာတွေလွတ်မြောက်အထောက်အဲ့ဒါကိုနေနေဓမ္မထာလို့ခေါ်တယ်ပြင်ယူမှုတွေကလွတ်သွားအထောက်မယ်နော်ပြန်လုံးမှုတွေကလွတ်သွားအထောက်မယ်ဒါမျိုးပေါ့အဲ့ရနေအထောက်ရအထောက်ရင်ဘာလို့မလဲယုံစရအမြဲမပြအထောက်အောင်အမြဲမပြအထောက်ရင်ဝိပဿနာဉာဏ်နဲ့စဉ်းစဉ်တက်ပြီးတော့မဉဏ်ဖွညာရသွားအဲ့လောက်ထိလောက်အောင်မယ်ဒါကတော့လုံးဝိရိယရဲ့လက္ခဏာပေါ့ အထုတ်တယ်ကတာမချက်ကအာထုတ်မှာတကယ်ကိုအာထုတ်တယ်စာပိုင်းစာပြီးအာထုတ်တယ်နော်ပြင်းမှုစာရကိလေသာနိဝရဏလို့အာထုတ်တယ်ပြီးတော့မပြတ်တရစမညာဖုံညာမရမချင်းကိုစက်တိုက်အာထုတ်တာဒါမျိုးဆိုလို့ဒါကဥဒ္ဒါလက္ခဏာပါနဲ့နောက်ဥပထမတဥပထမနာရတနော်စေအားတဲ့ယူအားပေးနော်ဒီဝိရိယကမင်းလှုပ်လှုပ်လှုပ် တွန်းအားပေးတာပေါ့တွန်းအားပေးတဲ့အခါကျဒါလုံဖြစ်တော့တခါလေလေကိုယ့်အကိုပြင်းတယ်ကိုယ့်အကိုအားပေးရတာတွန်းရတဲ့အခါလေးရှိတယ်အဲမင်းလုံမင်းကကမ္မထဆရာဖြစ်နေပြီသူများလိုနေလို့မဖြစ်ဘူးဘုန်းကြီးလည်းတခါလေလေပြင်းစိတ်ဝင်လာအဲ့လိုကိုယ့်အကိုပြန်ပြီး ဆုံးမအားပေးတာတွေလုပ်ရတယ်အဲကြောင့်မဆက်အထုတ်ပြအဲ့ဒါမျိုးဆိုလို့တယ်နော်စေကတည်းအပိတတ်တယ်ဒါ နော်အတ္တန္တိရဏပစ္စုပ္ပထာနာဒီဝိရိယအကောင်းတဲ့ပုဂ္ဂိုလ်မဆုံးနေဖက်နဲ့ဇွဲတန်တာနဲ့လုပ်တဲ့ဟာဝိရိယပဲဆိုယောဂီပုဂ္ဂိုလ်ရဲ့စိတ်ထဲမှာဉာဏ်ထဲမှာငြင်းလာတယ်ထင်းလာတယ်ပေါ့ဗျာအဲ့ဒါဝိရိယရဲ့ပစ္စုပ္ပတ္ထပစ္စုပ္ပတ္ထံခေါ်တယ်ပေါ့အဲ့တော့ဒီဝိရိယကိုဘုန်းကြီးတို့ဖះက ဝိရိယတန်ဖိုးစဉ်ဖြစ်အောင်ဘယ်လိုကျင့်ရမလဲကိုယ့်အကိုပြန်စီစဉ်လိုက်ပါနော်ကိုယ်တဏ္ဍာမှာဝိရိယတန်ဖိုးစဉ်ဖြစ်မဖြစ်ဒီနေရာပြောတော့ဝိရိယဖြစ်မဖြစ်ကိုယ့်အကိုပြန်စီစစ်နော်ကိုယ်တဏ္ဍာမှာဝိရိယတွေဖြစ်နေသလားယော့နေသလားကိုယ့်အကိုသိပါလိမ့်မယ်နော်ကိုယ့်အကိုမကြံပြန်ပြန်စစ်ကြည့်ရဝိရိယယော့နေဟိုကဝိရိယယော့နေသိတာပါခေါင်းကြီးလည်းငိုက်ကြကိုယ်ကလည်းဟုတ်လားငိုက်ကြဆောင်းကြအဲ့လိုမျိုးဖြစ်တော့ဝိရိယယော့လာတယ် ဟာငါဝီရိယလျော့နေပါလားခေါင်းလေးပြန်မခေါ်ကိုယ်ကလည်းမမတင်းတင်းချင်းလောက်ရတယ်ဒါကိုပြောပါတယ်အဲ့တော့ဘုရားရှင်ကဘုရားရှင်ရဲ့နီးကိုအရင်ပြောမယ်နော်ဘုရားဗုဒ္ဓကတော့ဗာပြောလဲဆိုကိုယ်တဏ္ဏမှာတဲ့ဝီရိယတန်ဖိုးစီဖြစ်မဖြစ်ဆင်ញံနှလုံးသွင်းမှာနော်ဝီရိယတန်ဖိုးစီဖြစ်နော်ခါလည်းလက်ခါလည်းမမကောင်းလည်းမမတကယ်ကိုစူးစမ်းတွေ့နော်ငါဝီရိယတန်ဖိုးစီရှိပါလားငါမျိုးညာနဲ့သိပါတတိနဲ့ညာနဲ့သိပါ ဝိရိယနည်းနေဝိရိယအနည်းနေဝိရိယလွတ်နေပါဖြစ်လေခေါင်းငိုက်ကြကိုယ်ငိုက်ကြဩငါဝိရိယလွတ်နေပါလားဝိရိယမရှိပါလားတတိနဲ့ညာနဲ့သိအောင်ရှုမှတ်ဝိရိယတန်ဖိုးစဉ်မဖြစ်သေးတဲ့ဝိရိယတန်ဖိုးစဉ်ဖြစ်ချင်းကြောင့်ရောနေတော်မူလေဒီကားလားဟောရှုမှတ်နေရင်ဒါဝိရိယတန်ဖိုးစဉ်ဖြစ်တာပဲရှုမှတ်မှုလွတ်တာဝိရိယတန်ဖိုးစဉ်ရော့တာပဲအဲတော့ဝိရိယတန်ဖိုးစဉ်ဖြစ်ချင်းအကြောင်းဖြစ်တဲ့ ယောနိတော်မလေးဒီကလာလည်းတတိနဲ့ညာနဲ့ရှုမှတ်ရမယ်ဒီဝိရိယတန်ဖိုးစရာဘယ်တော့မှပြည့်စုံမလဲဆိုတော့မဲ့ရမှာပေါ့ဗျာအဲ့ဒီရမှာပြည့်စုံပါတယ်အဲ့ဒီလိုရှုမှတ်ရမယ်ဒါလေးမှတ်ထားမယ်နော်ဝိရိယတန်ဖိုးစရာဖြစ်ခြင်းအကြောင်းပဲဒါကတော့ဘုန်းကြီးတို့ဘုရားကဟောတဲ့နည်းပဲအဲ့ဒါလေးတွေကလည်းသိထားမယ်နော်ဒီဝိရိယတန်ဖိုးစဉ်တို့ တတိတန်ဖိုးဆိုဓမ္မဝိဇ္ဇတန်ဖိုးဆိုဘယ်ညာရောက်မှဖြစ်မိဥဒ္ဓပယညာမှာစဖြစ်တယ်ဒါကြောင့်မို့ဒီဘိုးစဉ်ခုနှစ်ပါးညီမြောက်အောင်ကျင့်တဲ့အခါကျဥဒ္ဓပယညာနောက်ကအဲ့လောက်ရောက်မှဘုန်းကြီးတို့ကမ္မထဆရာများသင်ပေးတယ်ညှိခိုင်းတယ်ဘလို့ဖြစ်လာရင်ဘာတန်ဖိုးစဉ်ကိုဆင်ញံပွားများလိုက်စိတ်ဓာတ်တွေတက်တက်နေပဲပဲတန်ဖိုးစဉ်စိတ်ဓာတ်တွေကြာလာရင်ပဲတန်ဖိုးစဉ်ပွားဒီလိုညှိနှွားတယ်တကယ်တကယ်ကြအဲ့ဒီအချိန်လောက်မှ ထင်ထင်ရှားရှားသိတယ်ဒီပံမိုးစဉ်เนี่ยအဲ့လိုမှတ်ထားမယ်နော်ခု6နိုင်ထုတ်သွားပြီဒီနေ့ဟောပြောဆုံဆုံးပါတဲ့ပြတော်များကိုကြားနာတဲ့တိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဲ့ညာဖုန်ညာနိဗ္ဗာန်ကိုရလို့ရောက်လည်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။